အားလုံးမင်္ဂလာပါဒီနေ့ဒီဇင်ဘာလ30ရက်နေ့ပို့ထုနေ့6ရက်မြောက်ကျွန်တော်တို့ဆေးရတရားစခန်းကိုရဲ့အစီအစဉ်ကအလုပ်ပြီးမြစ်တိလာယူအလုပ်ပြီးတရားနဲ့ကျွန်တော်တို့အဲတရားဝပြုအစီအစဉ်တစ်ခုဖြစ်ပါတယ်အဲတော့အခုအစီအစဉ်စပြီးကျွန်တော်တို့ဒီ နန္ဒနန္ဒငါးပါးကိုဥခတ်၍ဆရာတော်ကိုမေတ္တာပို့ကာရဝပြုကြပါစို့ဗုဒ္ဓဂုဏအနန္တောဓမ္မဂုဏအနန္တောသံဃဂုဏအနန္တောမတ္တပိတုဂုဏအနန္တောအာသရိယဂုဏအနန္တောအနန္တောအနန္တငါးပါးကိုရှိခိုးပါ၏ဗျာဆရာတော်ရှင်သူမြတ်ဗျာတပည့်တော်တို့မျိုးဝိညာဉ်တတော်ပေါင်းတို့သည်အဝိယဟွန်တူဘေးရန်ကင်းကြပါစေအပြည့်စုံဟွန်တူစိတ်စင်းရဲကင်းကြပါစေ။ အနိဃာဟောတုကိုစင်းရဲ့ခင်ကြပါစေဒုက္ခိအတ္တနာပရိဟရန္တုကြောက်ကြမှာမှာချမ်းသာပြီးမိမိတို့ခန္ဓာဝင်ကိုရွတ်ဆောင်နိုင်ကြပါစေဒုက္ခမူဆန်းတုစင်းရဲ့ဒုက္ခမှလွတ်မြောက်ကြပါစေယထာရတသမတ်တီတော်မဝိကဇံတုရရှိပြီးသောစီစဉ်ချမ်းသာမှမြေရောကြပါစေ။ကာမတကာကံတာလင်ကိုယ်ပိုင်ဥစ္စာရှိကြကုန်။ဆရာတော်ရှင်မြတ်ဗျာဆရာတော်ဘေးရန်ကင်းပါစေ။စေကြီးရကင်းပါစေ။ကိုယ်စင်းရကင်းပါစေ။ ကျကျမမချမ်းသာသာဆိုပြီးခန္ဓာဝင်ကိုသာသနာဝင်ကိုရပ်ဆောင်နိုင်ပါစေ။ဆရာတော်ဓမ္မမြတ်ဗုဒ္ဓကြီးတရားတော်များကိုသင်ယူလေ့ကျင့်မှုရသည့်အတွက်အထူးကျေးဇူးကြီးမားလာပါရှင်ဗျာ။တပည့်တော်သည်ဖြင့်မြတ်ဗုဒ္ဓကြီးတရားတော်များကိုယူသည်လေးစွာသင်ယူလေ့ကျင့်အားထုတ်ပါပြီရှင်ဗျာ။ဒီလိုခုနိုင်ခုနိုင်ထုတ်ပြီးသားဖြစ်တဲ့အတွက်သီလယူကြအောင်နော်။ အလုံးဟူပုံတိလာယူကြမယ်လိုက်ဆိုပါအံဗန္ဒီဗန္ဒီဣတရဏီနတဟဣတရီနတဟအထေငါဓမ္မနဂတံထေငါဓမ္မဂတံဘောဓထာတိလံဘောဓထာတိလံဓမ္မယာစာမိဓမ္မယာစာမိလောကံကတဝံ နုကံကတဝါဣလန္တိတာဣလံတိတာနေဗန္တိနေဗန္တိယမောရာမိတံဝရိထသမဗန္တိပါရှင်ဖျားနမောတတ္တဗကဝတောရာတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ နမောတတပဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတတပဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိ ဒုတိယမိဒုတိယသရဏံဂစ္ဆာမိဒုတိယမိဓမ္မသရဏံဂစ္ဆာမိဒုတိယမိသံဃံသရဏံဂစ္ဆာမိတတိယမိဗုဒ္ဓံတန္တရံဂစ္ဆာမိတတိယမိဓမ္မံတရဏံဂစ္ဆာမိတတိယမိသံဃံတရဏံဂစ္ဆာမိတရဏဂမနံပရိပုံဏံအမဗန္ဒီပါရှင်ဗျာ အနာတိပါဒာဝေရမဏိတိခာပဒံသမာရိယာမိပါဏတိပါဒာဝေရမဏိတိခာပဒံသမာရိယာမိအဒိနာဒါနာဝေရမဏိတိခာပဒံသမာရိယာမိအဒိနာဒါနာဝေရမဏိတိခာပဒံသမာရိယာမိအဗျမစရိယာဝေရမဏိတိခာပဒံသမာရိယာမိအဗျမစရိယာဝေရမဏိတိခာပဒံသမာရိယာမိ ဥဒါဝါရဝေရမဏိတိခာဗရံသမာရိယာမိဥဒါဝါရဝေရမဏိတိခာဗရံသမာရိယာမိသူရာမေရိယာမေရှာဗမာရဌာနာဝေရမဏိတိခာဗရံသမာရိယာမိဒါမေရရာမေရှာဗမာနာဌာနာဝေရမဏိတိခာဗရံသမာရိယာမိဝိကာလဘောဇနာဝေရမဏိတိခာဗရံသမာရိယာမိ ဝိကာလဘောဇနာဝေရမိတိခာဗရံသမာရိယာမိနေသာနေသာဂီတာဂီတာဝါရိတာဝါရိတာဝိတုကဝိတုကရတနာရတနာမာလာကန္ဒမာလာကန္ဒဝိလေပနာဝိလေပနာဓာရဏဓာရဏ မန္တနာမန္တနာဝိဘူဒနာဌာနာဝိရမဏိတိတ်္ခာပဒံသမာရိယာမိဝိဘူဒနာဌာနာဝိရမဏိတိတ်္ခာပဒံသမာရိယာမိဥ္စာတေနာမဟာတေနာဝိရမဏိတိတ်္ခာပဒံသမာရိယာမိဥ္စာတေနာမဟာယနာဝိရမဏိတိတ်္ခာပဒံသမာရိယာမိဣဒံမေတိလံဣဒံမေတိလံ နိဗ္ဗာနတာနိဗ္ဗာနတာပစ္စယောပစ္စယောဟောတုဟောတုအပမတိနာတမ္မာရိတာအမဗန္ဒီပါရှင်ဖျားဖျားရှိခိုးကြမယ်နော်ဖျားကိုဆောင်းစာမျက်နှာနံပါတ်73ဖျားကုံတော်9ပါတရားကုံတော်6ပါတန်ခါကုံတော်9ပါအဲ့တော့ကြောကြမယ်နော် အဲ့ဒါလေးအာယုပြုပြီးဆိုမယ်အဲ့ဒီအမဆိုခင်နမောတတ3ကောက်အတူတူကတော့ကတော့ပြီးမှဖျားကုံတော်ဆိုမယ်ခုနေ့ကပြောခဲ့တဲ့အတိုင်းပေါ့ ETP ခဏရမယ်ပြီးတော့သောဘကဝါအဲ့ဒါမျိုးတော့နော်ဆရာတော်ခဏလေးဆရာတော်တကယ်စောက်ရှာလာ ကျွန်တော်စာမျက်နှာဘယ်လောက်လဲ73စောက်ခေါ်လိုက်ဆွဲ73အောက်ကိုဆက်ဆွဲ73 ဆွဲဟောက်ကို73ဆွဲဆွဲဆွဲရောက်ပြီကဲအားလုံးနမောတတတောင်းကောင်းဆုံးမယ်ပြီးတော့တွေ့လို့ဆိုကြမယ်နမောတတဘဂဝါတောဟရဟတောသမ္မာသမ္ဗုဒ္ဓတံ နမောတတ္တဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တပိတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိဇာစရဏတမ္ပန္နော သုကတောလောကဝိတုအနုတရောပုရိသဓမ္မတာရတိတထာဒေဝမနုဿာနံဘုဒ္ဓောဘဂဝါကိလေသာယံသူကိလေသာတိဟုသောယံသူတို့ကိုပေတတ်တော်မူပြီးသောမြတ်စွာဘုရားဗာဒကအလုံးစုံသောတရားတို့ကို ကိုယ်တိုင်မှရွာသိတော်မူတတ်သောမြတ်စွာဘုရားမာရကဝိဇာဉာဏ်သုံးပါးဝိဇာဉာဏ်7ပါးစရဏ15ပါးတို့နှင့်ပြည့်စုံတော်မူပြီးသောမြတ်စွာဘုရားမာရကကောင်းသောစကားကိုဆိုတော်မူတတ်သောမြတ်စွာဘုရားမာရကလောကသုံးပါးကိုသိတော်မူတတ်သောမြတ်စွာဘုရားမာရက အတုမရှိမြတ်တော်မူသည်ဖြစ်၍ဘယင်ချင်းသော လူယောက်ျားနတ်ယောက်ျားတရိษံယောက်ျားတို့ကိုယင်ကြီးအောင်ဆုံးမတော်မူတတ်သောမြတ်စွာဘုရားဗာရကနတ်လူတို့၏ဆရာတဆူဖြစ်တော်မူသောမြတ်စွာဘုရားဗာရကသစ္စာလေးရာတရားမြတ်ကိုလိုက်ချထင်နေကိုယ်တိုင်မြင်၍ သုံးဝင်ဘုံသာဝိနည်းအားလေဟောကြားမြတ်ဖို့သိစေတော်မူသောမြတ်စွာဘုရားဗာရကဣတရိယဓမ္မယတ္တာတိတိကာမပယတ္တာဒီဟုသောဘုံတော်၆ဆုံးပကားဂုံတော်တို့နှင့်ပြည့်စုံတော်မူပေသောမြတ်စွာဘုရားဗာရက ဤကိုပါသောဂုံတော်တို့နှင့်ပြည့်စုံတော်မူနေသောမြတ်စွာဘုရားအားယုတိမြတ်တို့လက်ဆောင်မိုး၍ရှ िख ိုးပါ၏မြတ်တို့ပါ၏ကိုးွယ်ပါ၏ရှိကပါ၏ရှင်မြတ်ဖရာတရားကုံတော်6ပါးကြောမယ်သာခာတော်ဘဂဝတာဓမ္မောတန်ဒိဋ္ဌိကောအဂါလိကော ဧပတိကောဩပါနေယကောပိစ္ဆဒံဝရိတဘောဝิญญูဟိမြတ်စွာဘုရားသည်ကောင်းစွာဟောကြားတော်မူအပ်သောပရိယမေဖို့နိဗ္ဗာန်တရား10ပါးပါရကအရိယပုဂ္ဂိုလ်တို့သည်ကိုယ်တိုင်ရှုမြတ်ပြီးသောမေဖို့နိဗ္ဗာန်တရား9ပါးပါရကကာမလင်းခြားမဲ့ကာလ၌ ဖူကျိုးကိုဖြစ်စေတတ်သော မတရား၄ပါးပါတကားလာလဲရှုလဲဟုတိုက်တွန်းအပ်သောအစီရင်ကိုခံတိုက်သောမဘုံနိဗ္ဗာန်တရား၉ပါးပါတကားကာယေဆောင်ရင်းငါထိုင်သောမဘုံနိဗ္ဗာန်တရား၉ပါးပါတကားဩဂတိတင်ညူစာသောအရိယာပုဂ္ဂိုလ်တို့သည်မိမိတို့၏စိတ်၌တရားခံစားပြီးသော နဘုံနိဗ္ဗာန်တရားကိုပါပါရကဤ၆ပါးသောဂုဏ်တော်တို့နှင့်ဤဆုံးတော်မူသောတရားတော်များပေါင်းအားယုသိမြတ်တို့လက်ဆုံမိုး၍ရှိခိုးပါ၏မြတ်တို့ပါ၏ကိုးကွယ်ပါ၏ရှိကပါ၏ရှင်မြတ်ဖေဟာတန်ခါကုံတော်ကိုပါသုပတိပန်တော်ဘဂဝါတော်တာဝကတံကို ဥစုပฏิပန္နောဘဂဝါတောတာဝကတံဃောညာယပฏิပန္နောဘဂဝါတောတာဝကတံဃောသံမိစိတ်ပฏิပန္နောဘဂဝါတောတာဝကတံဃောယရိရံသတ္တာရိပုရိသယုဂာနိအထပုရိသပုဂ္ဂလာဣဒဘဂဝါတောတာဝကတံဃော အာဟုနေယောပါဟုနေယောဒက္ခိနေယောအင်စလိကရဏီယောအနုတရံပုံညာခေတံလောကတာကောင်းသောကျင့်ကိုကျင့်ပြီးကျင့်စေဖြစ်သောအရိယာတန်ခါ၈ပါးအပေါင်းပါရကဖြောင်းမသောကျင့်ကိုကျင့်ပြီးကျင့်စေဖြစ်သောအရိယာတန်ခါ၈ပါးအပေါင်းပါရက နိဗ္ဗာန်ကျိုးငါကျင်ပြီးကျင်စေဖြစ်သောအရိယတန်ခါ၈ပါးပေါင်းမာရကယူသိမှုပြုတတ်အောင်ကျင်ပြီးကျင်စေဖြစ်သောအရိယတန်ခါ၈ပါးပေါင်းမာရကဝိမဝိမသောေလူအပ်သောပစ္စည်းလေးပါးတို့ကိုအလူခံတိုက်သောအရိယတန်ခါ၈ပါးပေါင်းမာရကဧတေကောင်းတို့ငါအထူးစီရသော အာဂနုကဒါနကိုလူဒါလိုက်သောအရိယသံဃာ၈ပါးပေါင်းမာရကမြတ်သောလူဥက္ကနိုင်သောအရိယသံဃာ၈ပါးပေါင်းမာရကလောချီမိုးရင်ဥက္ကနိုင်သောအရိယသံဃာ၈ပါးပေါင်းမာရကလူပေါင်းဤကောင်းမျိုးမျိုးကောင်းမှုမျိုးစေ့ဤစေမျိုးချေချရာ လူမရှိလျာမြေကောင်းသူပွဲဖြစ်သောရိယတာကစေပါပေါင်းမာရကဤကိုပါသောဂုဏ်တော်တို့နှင့်ပြည့်စုံတော်မူ၏သောရိယတာရောမြတ်ပေါင်းအားယုတိမြတ်တို့လက်စုံမိုး၍ရှိခိုးပါ၏ဉာဏ်တို့ပါ၏ကိုယ်ဝဲပါ၏ရှိကပါ၏ရှင်မြတ်ဖေယဤသို့ဘုရားတရားတန်ခါယရတာသုံးပါး ဒီပါဆရာသမားတို့အားယူသည်ယူသည်မြတ်တော်လက်ဆုံးမိုး၍ရှ िख ိုးပူဇော်ဘုမြောမန်လျှော့ကရောရသောဗနာမကုတုကစေနာပေါင်းတို့ကြောင့်ပြကတိဘေကတိယံခတိအန္တရခတိတို့မှာအခါခတိကိလုငိပြောင်းတရားရောက်ကုန်သည်ဖြစ်၍ဉာဏ်ဘုံဉာဏ်နိဗ္ဗာန်သို့ရောက်ကြောင်း သူတော်ကောင်းတို့ရဲ့အကျင့်တရားဟောမေတ္တာကြိုးစားမယုံအထုံနိုင်ရပါလို့ရှင်မြတ်ဖေရာနောက်နှစ်မျက်နှာလောက်ကျော်လာအောက်ဆက်ဆွဲလို့ပြည်ဇာမျက်နှာ20 25 28အဲ့ဒီတော့နောက်တစ်မျက်နှာနောက်တစ်မျက်နှာနောက်တစ်မျက်နှာဆွဲနောက်တစ်မျက်နှာ20ရောက်ပြီ အဲ့ဒါလေးပြမယ်နော်ဒါလေးပဲအဲ့ဒီမနေ့ကဘုန်းကြီးတို့ရပြီရပြီကိုရှင်မသွားတော့နောက်ကိုမသွားတော့ခုနတိုင်းနေအပေါ်တန်းပြန်တက်အဲ့ဒါပဲပြန်ပြောင်း920 928အပေါ်တက်လောက်ကိုကြည်ရှင်ပေါ်တက်လောက်920ရပြီဟောအပေါ်အပေါ်ပြန်တက်မလေအပေါ်ပြန်တက်မကိုကြည်928အောက်ကိုမသွားနဲ့အပေါ်ပြန်သွား ရုပ်ဒီတိုင်းပဲပြောမှာဟွန်းရပြီအဲ့ဒီအဲ့ဒီအနောဒိတရပြီ928အပေါ်ရောက်သွားပြီ928ရပြီအဲ့ဒီအဲ့ဒီဟာတွေထိုးပြဟွန်းမနေ့တုန်းကဘုန်းကြီးတို့တောင်းတောင်းရနဲ့အနောက်တောင်းတောင်းရပြီးသွားပြီဒီနေ့အနောက်ရနဲ့အနောက်မြောက်တောင်းရဒီပုဂ္ဂိုလ်12ယောက်ပဲပုံမှာနော်ဒါကိုအရမျက်နာလေးပြောင်းထည့်ရုံပဲခံရလုံးပို့ကြမယ် အနောက်ရ၌ရှိသော အလုံးသောတတ္တဝါတွေဒေယံခတိငြိမ်းကြပါစေသောတာခတိငြိမ်းကြပါစေစေယခတိငြိမ်းကြပါစေနှလုံးစိတ်ဝါအေးချမ်းကြပါစေနောက်ရ၌ရှိသောအလုံးသောအသက်ရှိသူတွေ ဒေယံခတိညိယာစေဒုက္ခခတိညိယာစေယကတိညိယာစေနှလုံးစေဝံအေးကြပါသည်အနောယ၌ရှိသောအလုံးသောထေရှားရှိသူ၏ဘေယံကတိညိယာပါစေသောတာကတိညိယာပါစေ ဆင်းရဲကတိတ်နေကြပါစေနှလုံးစိတ်ဝါအေးချမ်းကြပါစေအနောက်ရ၌ရှိသောအာလောလောပုဂ္ဂိုလ်တွေဘေးရန်ကတိတ်ငြိမ်ကြပါစေသောတာခဏိကင်းကြပါစေငြိမ်ကြပါစေဆင်းရဲကတိတ်ငြိမ်ကြပါစေနှလုံးစိတ်ဝါအေးချမ်းကြပါစေပေါ်မှာပါတယ်လေကိုကြီးအဲ့ပုံကိုသိမပြနဲ့အပေါ်မှာပြတာဖို့လေးရောပေါ် နောက်ရ၌ရှိသောအလုံးသောခန္ဓာကိုယ်မှာတော့အလိုရှိသည်ဘေးရန်ကတိငြိမ်ကြပါစေသောတာကငြိမ်ကြပါစေစီရကတိငြိမ်ကြပါစေအလုံးစုံအေးချမ်းကြပါစေအောက်ကိုသွားမယ်အလုံးသောအနောက်ရ၌ရှိသောအလုံးသောမျိုးသမီးတွေအောက်မှာအောက်မှာ အောက်မှာအောက်မှာအောက်တကြောင်းဆွဲလာအောက်ကိုဆွဲချင်အောက်ကိုဆွဲအဲဒီမှာနောရနိုင်ရှိတော့အလုံးစုံမြည်မြည်တွေဘေးရန်ကတိမြည်ကြသည်တောသာခမည်ကြည်ပါစေဆေကတိမြည်ကြပါစေမလုံးစုံဝါးချကြပါစေနောရနိုင်ရှိတော့အလုံးစုံမြည်မြည်တွေ ေယံခတိငြိမ်းကြပါစေသောတာခတိငြိမ်းကြပါစေစေယခတိငြိမ်းကြပါစေနှလုံးစေဝါရေချမ်းကြပါစေနောက်မျက်နှာနောက်ရ၌ရှိသောအလုံးသောရိယပုဂ္ဂိုလ်ဘေးအောက်ကိုဆက်ချလာဘေးရန်ခတိငြိမ်းကြပါစေသောတာခတိငြိမ်းကြပါစေ ဆင်းရဲကတိရပါစေနှလုံးစိဝါအေးချမ်းကြပါစေသည်အနောယနာရှိသောအာလောဘရိယပုရုဇဉ်ပုဂ္ဂိုလ်တွေဘေးရန်ကတိညင်ကြပါစေသောတာကတိညင်ကြပါစေဆင်းရဲကတိညင်ကြပါစေနှလုံးစိဝါအေးချမ်းကြပါစေ နောယနရှိသောအလုံးသောနတ်မြမာရိဒီတေယကံကေငြိမ်းကြပါစေဘောဓကတိငြိမ်းကြပါစေစေယကတိငြိမ်းကြပါစေနှလုံးစင်ဝါဤကြကြပါစေနောယနရှိသောအလုံးသောကာတိတေယကတိငြိမ်းကြပါစေသောဓကတိငြိမ်းကြပါစေ ဆင်းရဲကတိငြိမ်းကြပါစေနှလုံးစိတ်ဝါးချမ်းသာကြပါစေနောက်ရ၌ရှိသောအလုံးစုံဖေဘုံသားတွေတေယံကတိငြိမ်းကြပါစေသောတာကတိငြိမ်းကြပါစေဆင်းရဲကတိငြိမ်းကြပါစေနှလုံးစိတ်ဝါးချမ်းသာကြပါစေအဘောကခုနပုဂ္ဂိုလ်9ရောက်ပြန်ပြမယ်928 ပြီးတော့အနောက်မြောက်တောင်ရနော်နောက်မြောက်တောင်ရသွားမယ်အာလုံးသောတတ္တဝါနောက်မြောက်တောင်ရ၌ရှိသောအာလုံးသောတတ္တဝါသည်ဘိယကကညင်ကြပါစေဒောဒကတိညင်ကြပါစေဆင်းရဲကတိညင်ကြပါစေနှလုံးစိတ်ဝါးချမ်းကြပါစေနောက်မြောက်တောင်ရ၌ရှိသော အလုံးသောအလုံးသောရှိသူတွေဘေးရန်ခတိငြိမ်ကြပါစေဒေါသခတိငြိမ်ကြပါစေဆင်းရဲခတိငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေနောင်မြောက်တော်ရနရှိသောအလုံးသောထေရှားရှိသူတွေဘေးဘေးရန်ခတိငြိမ်ကြပါစေ သောတာကတိငြိမ်းကြပါစေ။ဆေယကတိငြိမ်းကြပါစေ။နှလုံးစေဝါအေးချမ်းကြပါစေ။အနောင်မြောက်တော်ရလရှိသောအလုံးသောသူတွေဘေးဟန်ကတိငြိမ်းကြပါစေ။သောတာကတိငြိမ်းကြပါစေ။ဆေယကတိငြိမ်းကြပါစေ။နှလုံးစေဝါအေးချမ်းကြပါစေ။ နောင်မြောက်တော်ရ၌ရှိသောအာလောကခန္ဓာကိုယ်ရှိသူသည်မိယံကတိဉ္ဉ္ကြပါစေသောတာကတိဉ္ဉ္ကြပါစေဆင်းရဲကတိဉ္ဉ္ကြပါစေသုံးစင်ဝံကြကြပါစေအောက်ကိုတော်မယ်နောင်မြောက်တော်ရ၌ရှိသောအာလောကမျိုးသမီးသည်ဘေးယံက မသိငြိမ်ကြပါစေသောတာကသိငြိမ်ကြပါစေစီရကသိငြိမ်ကြပါစေနှလုံးစေဝါချမ်းကြပါစေနောင်မြောက်တော်ရလရှိသောအလုံးသောမျိုးသားတွေတေယံခံသိငြိမ်ကြပါစေသောတာကသိငြိမ်ကြပါစေ ဆင်းရဲကတဲ့ငြိမ်းကြပါစေအလုံးစုံဝါအေးချမ်းကြပါစေအနောင်မြောက်သောရတရှိသောအလုံးစုံရိယာပုဂ္ဂိုလ်၏ဘေးရန်ကတဲ့ငြိမ်းကြပါစေဒေါသခငြိမ်းကြပါစေဆင်းရဲကတဲ့ငြိမ်းကြပါစေနှလုံးစုံဝါအေးချမ်းကြပါစေ နောင်မြောက်တော်ရ၌ရှိသောအလုံးစုံဘုရုရှင်ပုဂ္ဂိုလ်၏တေယံကတိညင်ကြပါစေသောတာကတိညင်ကြပါစေရှင်ရကတိညင်ကြပါစေလုံးစိတ်ဝါညင်ကြပါစေအနောင်မြောက်တော်ရ၌ရှိသောအလုံးစုံနတ်ပြပမာတွင် အေယံအေယံခတိခတိငြိမ်ကြပါစေသေသခတိငြိမ်ကြပါစေသေခတိငြိမ်ကြပါစေဘုရားအေးချမ်းကြပါစေနောင်မြောတော်ရ၌ရှိသောအလုံးသောအလုံးသောလူတော်သည်ဘေးရန်ခတိငြိမ်ကြပါစေသောတာခတိငြိမ်ကြပါစေ တိကတိဉ္ဉ္ကြပါစေလူစိဝံဤကြံကြပါစေနောင်မြောရောယနာရှိသောအာလုံးသောအဘေဘုနာဘေယံကတိဉ္ဉ္ကြပါစေသောတာကတိဉ္ဉ္ကြပါစေစေယကတိဉ္ဉ္ကြပါစေလုံးစိဝံဤချမ်းကြပါစေသာဓုသာဓု ဓုဘုရားထိုင်ဖို့ပရိကံလုပ်ကြမယ်နော်ပရိကံဆိုတော့တရားထိုင်တဲ့ကအန္တရာယ်နောက်ဆက်ကင်းကင်းနဲ့ထိုင်နိုင်အောင်လို့သူ့ရဲ့တဘာဝပြောမှဆိုမှဖြစ်တော့အကုန်မကြမ်းမကြိုက်တယ်လို့ပတ်ခလည်းပြောမိတတ်တယ်သူတို့ပြင်ပညာရေးသူတော်ကောင်းအရိယာသူတော်ကောင်းတွေဘုရားတရားတန်ခါပေါ်မှာပြောမှဆိုမှဖြစ်ရင်တရားထုတ်တဲ့ကရအနောက်ရှက်အခက်ခဲအတားအဆီးတွေဖြစ်တတ်တယ်ဒါကြောင့်မို့ ဒီဟာတွေပြေပြောက်တော့ဖရာရှိမှတေချာစိတ်ကလေးနဲ့နဲ့ထားပြီးတောင်းပန်ကြရမယ်အလုံးလိုက်ဆိုပါအရှင်ဖရာရှင်ဖရာတပိတော်တိတပိတော်တိဘောတန်တရားဆက်ဆက်မှစ၍ဘောတန်တရားဆက်ဆက်မှယနေ့ချိန်ထိဖရာတရားတန်ခါဖရာတရားတန်ခါယရနာ၃ပါးယရနာ၃ပါးမိဘဆရာသမားမိဘဆရာသမား ညာရှိအရိယာသူတော်ကောင်းများကိုပညာရှိအရိယာသူတော်ကောင်းများကိုကာယကံကာယကံဝစီကံဝစီကံမနောကံတို့ဖြင့်မနောကံတို့ဖြင့်ပြမကျုလိုမိခဲ့လျင် ပြမကျုလိုမိခဲ့လျင်ခွလွတ်ပါယံခွလွတ်ပါယံတောင်းမအဘာတိရှင်ဘုရားတောင်းမအဘာတိရှင်ဘုရားလောလကု ပြီးတဲ့အခါကျဘုန်းကြီးတို့ဖရာရိပ်တရားရိပ်သံဃာရိပ်အောင်မှာဖရာရဲ့မေတ္တာရိပ်မေတ္တာတော်ရိပ်ဖရာရှင်ရဲ့ကရုဏာတော်ရိပ်သံဃာများရဲ့မေတ္တာကရုဏာတော်အောက်အာအထောက်အရင်ကိုယ်မှာချမ်းချမ်းသာသာချမ်းချမ်းသာသာအထောက်နိုင်မှာပေါ့နော်ဒါကြောင့်မို့ဖရာအနေနဲ့ကကမ္မထာဆရာအနိကြရအောင်ရှင်ဖေယာရှင်ဖေယာတပိတော်တိတပိတော်တိတရားထုတ်နေသည်တရားထုတ်နေသည် ချိန်ကာလအတွင်း၌ချိန်ကာလအတွင်း၌တပည့်တော်ဤအသက်နှင့်ခန္ဓာကိုယ်ကိုတပည့်တော်ဤအသက်နှင့်ခန္ဓာကိုယ်ကိုမြတ်စွာဘုရား၎င်းမြတ်စွာဘုရား၎င်းကမ္မထံဆရာ၎င်းကမ္မထံဆရာ၎င်းအနိဗ္ဗာယရှင်ဘုရားအနိဗ္ဗာယရှင်ဘုရားကဲတော်မယ်ကြော်ပြီးတော့တက်တောင်တက်တာကိုယ်နဲ့တင့်တော်တဲ့ဣရိယာပုံနဲ့ စတင်တရားမှတ်ကြရအောင်ခါလေးမမထားခေါင်းလေးမမလေးထားခြေတော်တစ်ဘက်ကမထပ်စီမှာပေါ့နော်ပြီးတော့ဘုန်းကြီးတို့စိတ်လေးတွေကြည်လင်သောမနေ့အရာထားတဲ့တခါအချင်းမှုတွေဖြစ်တာခြေပန်းလူတွေကတနေ့ကုန်ပင်မနေတော့စိတ်ကမကြည်မလင်ဖြစ်တာစိတ်လေးတွေကြည်လင်သောဆိုတော့အနေနဲ့ ခွန်ကြီးတို့ဘုရားကုံတော်ပွားကြမယ်နော်ဘုရားကုံတော်ပွားတဲ့အတွက်ဘုရားရှင်ကိုယ်တိုင်ကစိတ်ကြည်ကြည်လင်စေတယ်ထေရများကြစိတ်ကြည်ချွန်လန်းတက်ကြွစေတယ်ဒီလိုမိန့်တာပြောဒီနေ့ဝိဇ္ဇာစရဏတမ္ပန္နောဒီကုံนี่ပေါ့မယ်ဝိဇ္ဇာတမ္ပန္နစရဏတမ္ပန္နခွဲနော်ဝိဇ္ဇာဆိုအသိဉာဏ်တွေကိုပြောတယ်ဘုရားရှင်ကိုဇောင်းတဲ့ဉာဏ်ကြကြိုက်ထွန်းဉာဏ်ကြစရဏဆိုကျင့်တာကိုပြောတယ် ရသောပြင်တော့သမကသာပုဂ္ဂိုလ်များကျတော့အာယုံယူလို့လွယ်အောင်လို့ဘုန်းကြီးတို့ဖရာယုတ်ပါတဆူကိုသက်တော်ထေရဖရာအာယုံပြုတာပုံတော်ပေါ်မှာကုံတော်တင်ပြီးတော့ဉာဏ်နဲ့တတိနဲ့ကိုယ့်ရဲ့နှလုံးသားထဲမှာဆင်ញင်ပွားများတော့ဖရာကုံတော်ပွားတယ်လို့ခေါ်ပါနော်ခုစပြီးပွားပါမယ်ဉာဏ်သက်သက်ထိုင်ဉာဏ်သက်သက်ထိုင်ပြီးတော့စိတ်ထဲကနေပြီးတော့ ဘုန်းကြီးပြောဆိုတဲ့အတိုင်းစေတရားနဲ့ဆင်ញနှလုံးသွင်းကိုပါမယ်နော်ဝိဇာစရဏတမ္ပနောဝိဇာဉာဏ်သုံးပါဝိဇာဉာဏ်၈ပါးစရဏ15ပါးတို့နှင့်ပြည့်စုံတော်မူပြီးသောမြတ်စွာဘုရားဝိဇာစရဏတမ္ပနောဝိဇာဉာဏ်သုံးပါဝိဇာဉာဏ်၈ပါးစရဏ15ပါးတို့နှင့်ပြည့်စုံတော်မူပြီးသောမြတ်စွာဘုရား ဝိဇာစရဏတံဘာနောဝိဇာဉဏ်သုံးပါဝိဇာဉဏ်7ပါးစရဏ15ပါးတို့နှင့်ပြည့်စုံတော်မူ၏သောမြတ်စွာဘုရား ဝိဇာရှရဏဓမ္မနောဝိဇာဉာဏ်သုံးပါဝိဇာဉာဏ်၈ပါးရှရဏ15ပါးတို့နှင့်ပြည့်စုံတော်မူ၏သောမြတ်စွာဘုရားဒီမှာဘုန်းကြီးတို့စဉ်းစားဖို့ရာကဝိဇာဉာဏ်သုံးပါဝိဇာဉာဏ်၈ပါးဒီဟာတွေကဘာပဲဟာတွေလဲဒါကြတော့ တော်တော်များများသိပါတယ်ကျော်ပတိတွေစိတ်ထားကြကြ။ပုတိအာဆိုတဲ့ဉာဏ်သုံးပါ။ပုကပဝေနိဝါဒနုတိဉာဏ်။တိကဒေဝစကုဉာဏ်။အာကအာတဝခေယဉာဏ်ပေါ့။ဘုရားလောင်းတော်ဟာဒုတိယငဆင်လူတဲ့မြက်ရှစ်ဆုပ်ပေါ့ဗျာ။ရှေ့တုန်းကအိန္ဒိယဒေလီထုံနှံဆင်လာရမြက်တွေကိုခင်းပြီးထိုင်ကြတာ အဲဘောရီညောင်မင်းအောက်ရှေ့မျက်ရှေ့ဘက်မှာရှေ့မျက်နှာလဲပြီးအဲဒီမှာမျက်တွေခင်းလိုက်တယ်အဲ့ဒီပေါ်မှာထိုင်တယ်ထိုင်တော့ပုဝေနိဝါဒနုတိညာဆိုနေမွေမိကဒီဝဗုဒ္ဓမှာအောင်တော်မူတယ်မနေ့ညနေ6နာရီရနေပြီးတော့သူကတညကို၄300သတ်မှတ်တော့၄300စနစ်6ခု8 90ပေါ့ဗျာ ရှိကိုဆယ်နာရဲ့အတွင်းမှာဘောဝိနိဝါဒနုတိညာဖះလောင်းရဲ့ဖះရှင်ရဲ့ရှေးဘဝမှာဘဝပေါင်းများစွာကုန်မြင်နိုင်တယ်တခြားတတ္တဝါတွေကဘဝပေါင်းများစွာလည်းကုန်မြင်နိုင်တယ်ဒါကိုပုဝေနုပုဝေနိဝါဒနုတိညာလို့ခေါ်တယ်ပူအမှားလွယ်လွယ်ကူမှတ်တယ်ပြီးတော့ဒီဟာဒေဝစကုညာနတ်မြစီကဲ့သို့ဝေတဲ့အရာသိတဲ့အရာတွေကုန်မြင်နိုင်တယ်ဒါဒေဝစကုညာ အာတဝခယညာတော့ကိလေသာတွေကုန်သွားတော့ခါကျတော့အာတဝတရားလို့ခေါ်တယ်ဒီခါလေးယောဂလို့ခေါ်တယ်ဒီခါလေးလည်းဩဃလို့ခေါ်တယ်အတူတူပါပဲဒီတရားကိလေသာအာတောတွေကုန်စေတတ်တဲ့အရတ္တမဉဏ်ကိုအာတောခဉာဏ်ဉဏ်လို့ခေါ်ပါတယ်အဲ့ဒီဉာဏ်သုံးပါးရတယ်အဲ့ဒီဉာဏ်သုံးပါးတွေလားလို့မဟုတ်ပါဘူးဒါအတူချုပ်ပြောတာနည်းနည်းချက်တယ်အဲ့ဒီဉာဏ်သုံးပါးပြင်ဝိပဿနာဉာဏ်ဒီဝိပဿနာဉာဏ်ဒီဆင်ဆင်တက်လို့အရတ္တမဉဏ်ရတော့ ဝိပဿနာဉာဏ်လည်းရတယ်စေတောပရိယဉာဏ်သူများစေကိုသိနိုင်တဲ့ဉာဏ်မျိုးလည်းရတယ်မနောပိယတိဉာဏ်ကိုယ့်ရဲ့ခန္ဓာကိုယ်ပုံစံမျိုးလားတို့ခန္ဓာကိုယ်မျိုးတွေအများကြီးဖန်ဆင်းနိုင်တယ်တာဝရိတာနတ်ပြည်မှာဘုရားသွားတရားဟောတော့ဝါရင်၃လပတ်လုံးဟောတာလူသားဘုရားဆိုစားခြင်းစားပါတယ်နားခြင်းနားတယ်တောင်းစရာနတ်ပြည်မှာကိုယ်စားရုပ်ပါတော့တဆူဖန်ဆင်းပြီးတော့ ဘယ်ကနေပဲချင်းဘယ်ကနေပဲတိအောင်ဟောဖို့ဒိဋ္ဌာန်တာတယ်ဘုရားရှင်ကဆုံးခံခြင်းကြတော့လူပြည်မြောက်ကျုံးကိုဆုံးခံဆုံးခံဖုံးပေးတယ်တော်တဲ့တနေရာမှာအနာယူ ရှင်သာဗုဒ္ဓဝတ်ဖြစ်တယ်လူသားဘုရားဆို နားပါတယ်ဒါကြောင့်တရားထုတ်တကမှတ်ထားမယ်နားခြင်းနားမယ်စားခြင်းစားမယ်တရားထုတ်ခြင်းအထောက်အမယ်ဒါကို အလားတူကိုတစ်မျိုးဖန်ဆင်းထားတာမျိုးကိုပေါင်းများစွာဖန်ဆင်းလို့ရဒါမနောမယိတိညာလို့ခေါ်တယ်ဒေဝသောတာညာဆိုတာဘလောက်ဝေဝေနာကြားနိုင်တယ်ဘလောက်သေးငယ်တဲ့အတန်ဖြစ်လို့နေနေကြားနိုင်တယ်ဒါဒေဝသောတာညာဣတိဝိဒညာဆိုတာတော့ေကိုလည်းဖောက်ထွင်းပြီးသွားနိုင်တယ်မိုးဝေါ်ကလည်းပြန်တက်နိုင်တယ်မြေလျို့ဗမာတို့မြေလျို့မိုးပြန်ပေါ့ဗျာ အဲ့လိုတကုမျိုးမျိုးဖန်ဆင်းနိုင်တဲ့ညာဣဝိဒညာလို့ခေါ်ပါတယ်ဒါတွေကကျင့်မှရတော့ခုကတော့ကျင့်တာရှေ့ညာကရှေ့ရောက်ကျင့်ကဆရဏဆိုကျင့်တာခုနပြောကြတဲ့ဝိဇာညာတော့ဝိဇာညာကျင့်လို့ရတဲ့ညာတွေဆရဏကျင့်ရမှာပါတယ်လေတရားတရားနဲ့ကျင့်ရအခုယောဂီတို့ဘုန်းကြီးတို့တရားကျင့်တယ်တရားပြတယ်တရားတရားရှိလို့ယုံကြည်မှုရှိလို့ဘုရားတရားတန်ခါပေါ်ရင် မယုံကြည်ဘယ်သူမှမလုပ်ဘူးလုပ်ဖို့လည်းခဲရင်တယ်တတိနော်ဒီခုလိုဘေအာယုံဘုရားကုံတော်ပါလဲတတိကပ်ပြီးမှားတယ်ဝိဇာစရဏတမ္မနောဝိဇာညာ၃ပါးဝိဇာညာ၈ပါးစရဏ15ပါးတို့နေပြည့်စုံတော်မူပြီးတော့မြတ်စွာဘုရားဒီပေါ်မှာတတိလေးနဲ့ကပ်ပြီးတော့ညာလဲပါတော့ဗောနော်တတိနဲ့အောင်မေအမှားရဆင်ញင်တဲ့တော့ဟိဒီဒီလို တတိရှိနေမကောင်းမှုဒုစရိုက်ကလောက်အောင်မှရှက်တာပေါ့မလောက်တော့ပါဘူးဟုတ်တာပါမကောင်းဒုစရိုက်ကြောက်မလောက်ရတော့ဝိရိယကုသိုလ်ကောင်းမှုအလုပ်တွေကိုအာထုံ လုံလဝိရိယလည်းရှိတယ်လုံလဝိရိယရှော့ချလိုက်တယ်တတိယမကပ်ဘူးတုဒ္ဒအကြမ်းမြင်ဘုဒ္ဓဆိုရှိရအကြမ်းမြင်ဘုဒ္ဓရှိအောင်တရားနာတယ်တရားလေ့လာတယ်ရံကောင်လုံးလုံးမရဘူး နောက်ပညာဝိပဿနာဉာဏ်ပညာအထုတ်ပြီးခုလိုအထုတ်ပြီးဆိုဝိပဿနာတို့ဝိပဿနာဉာဏ်ဖြစ်အောင်အထုတ်ဝိပဿနာဉာဏ်ကဒီမှာဝိဇာထဲမှာလည်းပါတယ်ဆရဏထဲလည်းပါတယ်ပြီးတော့ဘောဇနမတ္တိညုတာအစားတောက်မှာကိုယ်နဲ့တင့်မတင့်ကိုယ်နဲ့တော်မတော်တဲ့မတဲ့ချင့်ချိန်စတာတင်းနေအောင်လည်းမစားလုံးဝမစားပဲနဲ့လည်းမနေအောင်စာဂရိယာနုလို့ညုယောကအမြဲတမ်းနုလို့ကြကြ အထောက်အမယ်အိတ်ကြီးတဲ့နေလို့မရအောင်သီလဆိုင်ရာဆိုင်ရာသီလ၅ပါးသီလ၈ပါးသီလသီလဝိတ္တုဒိစိတ်စင်ကြယ်သီလစင်ကြယ်မှစိတ်ကစင်ကြယ်အောင်လုပ်လို့ရတရားထုတ်တယ်ဆိုစိတ်စင်ကြယ်အောင်တန်ရှင်းအောင်လုပ်တယ်အဲသီလဝိတ္တုဒိသီလစင်ကြယ်မှသီလပြည့်စုံမှရပါအိန္ဒိယတံဝရသီအိန္ဒိယတံဝရမြင်တဲ့အာယုန်တွေကြားတဲ့အာယုန်တွေ လောဘဒေါသမဖြစ်အောင်တတိလေးနဲ့ထိန်းနေရတော့အနာအာယုန်နေစားစရာအာယုန်နေတွေ့တိအာယုန်နေတွေ့နေတဲ့အာယုန်နေလောဘတွေနဲ့မတွေ့နဲ့ဒေါသတွေနဲ့မတွေ့အောင်တတိလေးနဲ့ထိန်းထားဒါလည်းရှိရပါပထမဇန်ဒုတိယတတိယသုတ်တဇန်ပေါ့လေအဲ့ဒီဇန်၄ပါးနဲ့ပေါင်းတော့ဆရဏ15ပါးဆိုဘုရားဘုရားရှင်တို့ကြဒီဆရဏ15ပါးလုံးနဲ့ပြည့်စုံတယ်ဒါပြောတယ် အဲ့ဒါကတော့ဒကာကြီးတို့ဓမ္မကြီးတို့ပါဠိလိုပြောတဲ့သဘောတွေဖြစ်တော့ဗောလေဝိဇာစရဏတမ္ပံနောဝိဇာဉာဏ်သုံးပါဝိဇာဉာဏ်၈ပါးစရဏ15ပါးတို့ ਨੇ ပြည့်စုံတော်မူ၏သောမြတ်စွာဘုရားဒီဒိဗ္ဗေအသိမရှင်းဘူးအရှင်းလင်းအောင်ပြန်ပြောပါမယ်ဝိဇာဉာဏ်ဝိဇာဝိဇာဉာဏ်သုံးပါဝိဇာဉာဏ်၈ပါးဆိုအသိဉာဏ်တွေပဲစရဏဆိုကျင့်တာကျင့်မှဒီအသိဉာဏ်တွေရတာ အခုဒီတော့မှကျတော့ဘုရားရှင်ကုံတော်ချီးမွမ်းထားတာကဉာဏ်ကသိဉာဏ်ကရှေ့ရရောက်နေဆရဏအကျင့်နာ နောက်ကရောက်နေဒါဘာပြောလို့ရလဲဆိုတော့ဘုရားကျတော့သိတဲ့အတိုင်းကျင့်တယ်ကျင့်တဲ့အတိုင်းသိတယ်ဒါကိုပြောချင်တာလေဘုန်းကြီးတို့တွေကြတော့သိတာပဲရှိတာမကျင့်ဘူးအာသိတာတော့အများကြီးသိတာပိဋိသတ်သောပဆိုသိတာပဋ္ဌာန်းဆိုလည်းသိလိုက်တာကျင့်လာမေးမကျင့်ပါဘူးမကျင့်တဲ့ပုဂ္ဂိုလ်များဘုန်းကြီးတို့ ဖះကြအဲ့လိုမဟုတ်သိတဲ့အတိုင်းကျင့်တယ်ကျင့်တဲ့အတိုင်းသိတယ်ဒါကြောင့်ဝိဇ္ဇာစရဏတမနာဂုံနဲ့ပြည့်စုံတယ်အဲ့ဒီဒိဗေလေးပါပြဟောကြအောင်နော်ဝိဇ္ဇာစရဏတမ္ပနောအတိနဲ့ကျင့်တထတဲ့ကြောင့်ကျင့်ကြံတော်မူ၏သောမြတ်စွာဘုရားဝိဇ္ဇာစရဏတမ္ပနောအတိနဲ့ကျင့်တထတဲ့ကြောင့်ကျင့်ကြံတော်မူ၏သောမြတ်စွာဘုရား ဝိဇာရှရဏတံပန္နောအတိနေခြင်းတထတဲ့ကြောင့်ကျင့်ကြံတော်မူပေသောမြတ်စွာဘုရား ဝိဇာစရဏတံဗန္နောအတိနဲ့ကျင့်တထတဲ့ကြောင့်ကျင့်ကြံတော်မူပေသောမြတ်စွာဘုရား ပြီးတော့ကိုအာတာနဲ့ကမ္မထံဆက်လက်ပြီးကျင့်ကြမယ်အနာဘာနာကျင့်တဲ့ပုဂ္ဂိုလ်အနာမနာတက္ကမထံဓာသဘောတဘာဝရှုတဲ့ပုဂ္ဂိုလ်ဓာသဘောတဘာဝတွေသိချဉာဏ်နဲ့မြင်အောင်ကြည့်ပြီးရှုမှတ်ရ တင်းနေရင်ရှုမှတ်ရတင်းနေရင်ဆိုသမ္ပပရလုံလဝရိယနဲ့ရှိအောင်ပြည်စုံအားထုတ်အောင်လို့ဆိုလိုပါတယ်သမ္ပပရလုံလဝရိယဆိုအကုသိုလ်တွေမဖြစ်အောင်ကုသိုလ်တွေဖြစ်အောင်အဲဒီလိုကြောင်ရောငါ စိတ်ထဲမှာအကုသိုလ်တွေမဖြစ်အောင်ရှုမှတ်မယ်ကုသိုလ်တွေပဲဖြစ်နေအောင်ရှုမှတ်မယ်အဲလိုတင်းတင်းချင်းမှအဲလိုရှုမှတ်တဲ့အခါမှာထာမထာမဝါကိုယ်ဆွမ်းအားစိတ်ဆွမ်းအားနဲ့ပြည့်စုံကိုယ်ကလည်းမမလေးပေါ့ခါလည်းမမလေးထားခေါင်းကလည်းမမထားတင်းတင်းချင်းလေးမှစိတ်ကလည်းဒီအာယုံမကတ်ကောက်အောင်လုပ်မယ်စိတ်ဆွမ်းအလိုအပြည့်ထဲတာစိတ်ဆွမ်းရော့သွားအိတ်ချင်တာနော် ဟိငိုက်တာတို့ပြင်းတာတို့ညှင်းငွေတာဒါတွေလာတော့အဲ့တော့ဘုန်းကြီးတို့လည်းဖြစ်တာအဲ့ဒါမျိုးကြိုင်ခုပြောတဲ့ဤသုံးอ่ะအဲ့တော့ထာမဝါလို့ခေါ်တယ်နောက်တစ်ချက်သမ္မပရာယဒေဝိဒါနပရကမောထားရအာယုံမှာတတိကတ်တော်မြဲတော်ကြိုးစား နံပါတ်3အနိခိတဒုရောကုသလေတုဓမ္မေတုအပြစ်မရှိတဲ့အလုံးမှန်မြတ်ကိုကျင့်နေတဲ့တရားအလုံးမှန်မြတ်ဘယ်တော့မှငါနောက်မဆုတ်ဘူးဘယ်တော့မှအရှုံးမပေးဘူးရအောင်လုပ်မယ်ဆိုတဲ့လုံလအပြစ်ထားပြီးစ조사တော့အဲ့ဒါဆိုကိုလိုချင်တဲ့ပန်းနဲ့ရောက်တော့ ဒီဘက်ပိုင်းကလူတွေတော့အစာရှိတော့ရှေ့ဘက်ပိုင်းကလူငါပြီလို့ကြာဒီတနေ့ကအထုတ်တာတော့ပင်မန်းတတ်တယ်။ညာနောက်ဆုံးချိန်ရောက်သွားပြီဆိုတော့ဒီခါကျနည်းနည်းတင်းနေရင်လို့အဲကြတော့တစ်ခါတစ်ခါဘုန်းကြီးတို့ နိုင်မှာဆိုတဲ့အတွက်အဘိဓိယပြောရမယ်။ယင်းတော့ခရဏပြောတဲ့တရားစကားရှိပါတယ်။အနေချောင်းရင်အသေးကြမယ်။အနေကြရင်တော့အသေးချောင်းမယ်ဆိုတဲ့စကားလေးပေါ့။ချောင်းချောင်းနေရတော့လူတိုင်းကြိုက်တော့ဘုန်းကြီးလည်းကြိုက်တယ်၊လူလည်းကြိုက်တယ်၊ရဟန်းလည်းကြိုက်တယ်၊လူသားလည်းကြိုက်တယ်။နေချောင်းနေဆိုတော့ကောင်းတာလေးကြည်နေရမယ် ကောင်းတာလေးနားထောင်နေရမယ်ကြိုက်တာလေးကြည်နေရမယ်ကြိုက်တာလေးနားထောင်နေရမယ်ကောင်းတဲ့အနံလေးတွေသုံးပြုနေရမယ်ကောင်းကောင်းမွန်စားတောင်းနေရမယ်ပစ္စည်းကောင်းကောင်းလေးတွေသုံးနေရမယ်တရားပြောရင်တော့တာတာသမီမိသားစုနဲ့ပျော်ရွှင်နေရတော့စားလိုက်တောင်းလိုက်သွားလိုက်ပြောလိုက်ပါလိုက်ဒီလိုနေတာမျိုးပေါ့ဘုန်းကြီးတွေလည်းမထူအောင်တပည့်တစ်ပါးနေနဲ့ကြောင်းကန်နေနဲ့နေတာမျိုးပေါ့ ဒီလိုနေရတာတော့နေရတာကောင်းတော့ပျော်စရာကောင်းတော့အဲဒီလိုနေပါများရင်ဘာတွေဖြစ်တတ်လဲဆိုတော့ဒီပုံမှာသိဆွဲလွန်သွားတယ်တွေ့တာသွားတယ်ဘုန်းကြီးတွေဆိုလို့ဒီကြောင်းကနေပုံမှာဒါဆွဲလွန်သွားလူတွေကြတော့ကိုယ်မိသားစုတွေဒါဆွဲလွန်တာတွေ့တာသွားတယ်အဲလိုတွေ့တာလွန်အချင်းဘာဖြစ်တတ်လဲလူဟာ တရားအတွင်းအကုန်လုံးသွားကြတော့တရားတော်သက်80ပဲနေသွားတရားအတွင်းမှာမအလုံးသွားတရားကြော်တဲ့လူကရှာပါနဲပါကဘာမလက်ချိုးရင်တွေ့လို့ရတရားကြော်တဲ့လူအဲတည်ခြင်းကြရင်တဘာဝရတက်တန်းပြည်သွားတက်တန်းကုန်ကတည်ကြတာအဲ့ဒီကကြကိုကမတည်ခြင်းဘူးဒါမျိုးတွေဖြစ်တယ်မတည်လို့လည်းမရဘူးသူ့တဘာဝတရားက သေခြင်းကြသေရတယ်။ဘာလို့မသေးခြင်းတော့ကိုယ်ကဒီသားအယုံသမီးအယုံပစ္စည်းအယုံကြောင်းကံတွေပေါ်မှာတိတ်တွေ့တာနေတော့အသေးကြထောင်းဒါကြောင့်အနေချောင်းနေအသေးကြတယ်လို့ရှေးသူတော်ကောင်းကြီးကမိန်သွားအနေကြလင်အသေးချောင်းနေခုလိုတရားနဲ့နေရတော့တော်တော်နေကြပါဘာဖြစ်လို့လဲကိုယ်စိတ်ကိုတရားနဲ့ထားတော့ခန္ဓာကိုယ်လည်းငြိမ်ငြိမ်သက်သက်ထားတယ် စိတ်ကလည်းတနေရာရဲကောက်အောင်ထားတယ်တော်တော်ခက်တယ်တစ်ချိန်လုံးလုံးစိတ်အလိုကျလွတ်ထားလွတ်ထားတဲ့စိတ်ကိုခုမှဖန်ချုပ်လိုက်တကားကြတော်တော်ခက်တယ်ရေထဲမှာနေတဲ့ငါကုန်းပေါ်မှာပြင်းတယ်ပြစ်တင်လည်းဖြတ်ဖြတ်လူးနေတာအဲ့ဒီသဘောမျိုးပြေးသွားလှုပ်ရှားနေတဲ့နှစ်တော်လေးနေရာရင်းလေးကိုကျိုးနဲ့ချီတာကျိုးချီတော့လှက်ပတ်ပြေးနေတာဆော့နေတဲ့မြောက်တစ်ကောင်ကို လော်ရင်နဲ့ထည့်ထားတယ်မြောက်ကလည်းလော်ရင်နဲ့ရသလောက်ဆော့လာအငြိမ့်မနေဘူးစိတ်ရဲ့တဘာဝလည်းဒီတိုင်းပဲဒီအာယုံထားမြထွက်သွားထွက်သွားဒီလိုပဲစ조사လို့ထွက်သွားလဲပြန်ကလိုက်ထွက်သွားလဲပြန်ကလိုက်ထွက်သွားလဲပြန်ကလိုက်ဒီလိုလုပ်အကြောင်းအနေကြပါတယ်တရားထုတ်တယ်ဆိုကိုယ်လည်းနေကြတယ်စိတ်လည်းနေကြတယ်ဒါပေမဲ့အဲ့လိုလုံရင်လုံရင်နဲ့ ထားတဲ့အောင်ဒီမှာကတ်သွားပြီဆိုအမှန်တိုင်းသိလာတယ်ယုတ်တဘာဝနံတဘာဝတွေအမှန်တိုင်းသိလာမယ်။ချောင်းကျိုးဆက်ဆက်ပြင်းတဲ့ယုတ်တဘာဝနံတဘာဝတွေအမှန်တိုင်းသိလာနိုင်မယ်။ချောင်းကျိုးဆက်ဆက်ပြင်းယုတ်တဘာဝနံတဘာဝတွေအမှန်တိုင်းသိလာရင်ငါတဘာယောက်ျားမိန်းမသာသမီပစ္စည်းဆိုတာဒီအလိုလိုပျောက်သွားတယ်။အမှန်တိုင်းမြင်လာတော့အဲ့လိုမြင်သွားရင်ဒီပုံမှာဘုန်းကြီးတို့က ဆွဲလန်းတွေ့တာကိုညော့နေလာတယ်။သိခြင်းသဘောတရားတွေယုံ nant တရားတွေပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးပြဖြစ်ပြီးပြဒါအသေးလေးခေါ်တာပေါ့နော်။အသေးလေးမြင်ရင်ပုဂ္ဂိုလ်ဆရာတော်ကြီးအသေးကြီးကိုရင်ဆိုင်ရဲတယ်လို့ဘောတခုသေတော့ဆုံးသတ်သွားပြီးအသက်ဝိညာဉ်ချုပ်သွားပြီးဆိုဒါတော့အသေးကြီးခေါ်တော့အသေးလေးတွေလက်ခံနိုင်ရင်အသေးကြီးဩဒါတွေကသဘာဝဖြစ်ခြင်းပဲဆိုပြီးလက်ခံတယ် သိရင်ကြလို့ဘုန်းကြီးတို့သိရမယ်ဆိုရင်ဒီတရားလေးတွေသိထားတဲ့ပုဂ္ဂိုလ်ကသဘာဝအနေနဲ့လက်ခံနေတော့ဒီပုံမှာညှိတာတွေ့တာဉာဏ်တဲ့ပုဂ္ဂိုလ်တွေညှိတာတွေ့တာမရှိတော့သိရမှလည်းမကြက်တော့ဘူးပေါ့သဘာဝတည်းလက်ခံလိုက်ဒါကြောင့်မို့ဒီတရားနဲ့နေတဲ့ပုဂ္ဂိုလ်များကြတော့အနေကြပေမဲ့သိရင်ကြလို့သိရမယ်ဆိုရင်သဘာဝတရားအနေနဲ့သိနာလဲထားတော့လက်ခံနိုင်တော့အသေးမကြဘူးအသေးချောင်းနေ အဲ့ဒီလိုဖြစ်ဖို့အတွက်ဘုန်းကြီးတို့တရားတော်တဲ့ကြိုးပြင်တာပါဗျာ။ဒါတွေကတော့လုံမှရပါတယ်။မလုံရင်တော့မရဘူးပေါ့ 7နာရီထိုးပြီးတော့ပါပြီဘုန်းကြီးတို့တရားနာကြအောင်နော်ဘာဖြစ်လို့လဲဆိုရှေ့တိုင်းမှာရှိတဲ့ပုဂ္ဂိုလ်များကြညင်းတဲ့တော့တရားနာကြရအောင်တက်တောင်တက်တာလေးထိုင်မယ်နော်ဒီနေ့အလုတ်ဘေးပိုင်းကမနေ့ပိုင်းမှာဣရိယာပုတ်၄ပါးဣရိယာပုတ်၄ပါးရှုမှတ်တယ်ပြောမယ်နော်ဣရိယာပုတ်၄ပါးဆိုတော့ကသွားတာယတာထိုင်တာအိတ်တာ တရားမှတ်တဲ့ခါကျရင်ဘုန်းကြီးတို့မှတ်ထားဖို့ရတယ်။ထိုင်ကြီးတဲ့မှမှာမဟုတ်ဘုရားကစဉ္ညာ6တဲ့ခါလဲသွားတဲ့ခါလဲမှတ်နေရမယ်အမှတ်တရလေးရှိနေရမယ်။ထိုင်တွေကလည်းအမှတ်တရရှိသလိုသွားနေတဲ့ခါရနေတဲ့ခါအိတ်နေတဲ့အိတ်တော့မဲ့သူအမှတ်တရလေးနဲ့အိတ်ရ။မှတ်တရလေးနဲ့အိတ်တိုင်ရင်ကိုယ်မှာအိမ်မဲ့ဆိုးရလည်းမမဲ့ဘူး။နော်အေးပါဇာကအဘိုးကြီးဒါမျိုးတွေထွက်တာလည်းမရှိဘူး။ တတိလွတ်လွတ်ဟောဟေ့ညင်းယူပြီးအိပ်ရတာမျိုးလည်းမရှိဘူးတတိလေးနဲ့အိပ်တာဒါကြောင့်အရှိရှိသူတော်ကောင်းကြီးတွေကြတော့အိတ်ကလေးကအမတ်တတိလေးနဲ့အိတ်တယ်မနဲ့ပဲချိန်ထားမယ်ဆိုဥထာဏတင်ညာလေးနဲ့အိတ်တယ်အဲ့ဒါမျိုးလေးအလေးကျင့်လုပ်ပေးရတရားစကားဝင်တဲ့ချိန်ဆိုရင်မှတ်တော့လေအမတ်တတိလေးနဲ့အိတ်ရတယ်နိုးလာတော့လေချက်ချင်းမထားအောင်တတိလေးကပ်ပြီးထားတယ်အလေးကျင့်လေးလုပ်ရအောင်ဘုရားက တခုတည်းမှခိုင်းတော့တချို့ကြတော့ထိုင်ဣရိယာပုအာသတော့ထိုင်ဣရိယာပုပဲအဓိကထားပြောနေဖရာမိန့်တာဣရိယာပုလေးပြုံးလုံးပေါ့ပါဠိလေးနည်းနည်းဖတ်ပြမယ်ဘုန်းကြီးဒီတိုင်းပြောတော့မဟုတ်ဖရာဗာမိတ်နေဆိုတော့ကိစ္ဆန္တော်ဝကိစ္ဆာမိတိပဇာနာတိသွားရင်သွားမှန်သိနေရမယ်တတိနဲ့ညာနဲ့စောင့်ရှိထီတော်ဝထီတော်မိတိပဇာနာတိ ရရင်ရမှန်းသိနေရဟိုရရင်ရတယ်ရတယ်ရတဲ့သဘောတဘာဝလေးသွားရင် သွားတဲ့တသဘောတဘာဝလေးမြောင်မှနိသိဏောဝနိသိဏောမိတိပဇာနာတိထိုင်ရင်ထိုင်တော့လဲဒီမှာကမ္မတာအောင်တကူမှာတတိကနေရောဘုရားဂုံတော်ပိုင်းဘုရားဂုံတော်တတိကတတိနဲ့ပွားတော့အာနာပါနာဆိုအာနာပါနာပေါ်မှာတတိကအောင်မြဲအောင်လုပ်ရအောင် တေယနောဝတေယနောမိတိပဇာနာတိအိရင်အိတ်တဲ့အိတ်နေတဲ့ခိုက်တာမှလည်းအမှတ်တရလေးနဲ့အိတ်ရမယ်နောက်ဆုံးတော့ဘုရားဗာမိတ်သွားလေယထယထဝပနတကာယောပနိတောဟောတိတထတထနံပဇာနာတိကိုထားတဲ့ဣရိယာပုတ်တိုင်းပေါ့အိမ်အိမ်တဲ့တိုင်းထိုင်ရင်ထိုင်တဲ့တိုင်းသွားရင်သွားတဲ့တိုင်းရရင်ရတဲ့တိုင်းအဲ့ပုံမှာတတိကပ်ပြီးတော့ရှုမှတ်ပါဒါမိတ်ပါတယ် ဒီတော့လောကလူသားတွေကတော့ဒီလိုတရားမထုတ်တဲ့အခါကျတော့ဘာဖြစ်လဲဆိုတယောက်ယောက်သွားနေတာရနေရကြည့်ပြီးတော့ကိုယ်သွားကိုကိုယ်နဲ့သွားနေတာရနေတာဆိုရင်တော့ငါသွားနေတယ်ငါရနေတယ်တယောက်ယောက်ကသွားနေဘယ်သူသွားနေတယ်ဘယ်သူရနေတယ်ဒီလိုပဲပြောကြတယ်ပေါ့ဗျာအမှန်ကတော့ပရမတ္ထအနေနဲ့ပြောရရင်သွားတတ်တဲ့ရတတ်တဲ့ငါဆိုတာလည်းမရှိဘူးသူတစ်ပါးဆိုတာလည်းမရှိဘူး ပုဂ္ဂိုလ်ဆိုတာလည်းမရှိပါဘူး။သွားမယ်ရပ်မယ်ဆိုရင်ဘာဖြစ်လဲဆိုခွန်ကြီးတို့သွားခြင်းနဲ့စိတ်ရပ်ခြင်းနဲ့စိတ်ဒီစိတ်လေးရင်ပေါ်တယ်။သွားခြင်းနဲ့စိတ်ရပ်ခြင်းနဲ့စိတ်ကြောင့်စေတစာဝါယောတဝါယောတပေါ့ဗျာ။စိတ်ကြောင့်ဖြစ်လို့စေတစာဝါယောတလို့ခေါ်တယ်။ဒါတွေဘုန်းကြီးတွေကစာသံပေးစာနဲ့သုံးတာဆိုတော့ဒီသူ့ရဲ့စကားအတိုင်းပါပဲစကလုံးဖလှယ်လိုက်တာရှိတယ်။သွားခြင်းနဲ့စိတ်ကြောင့်ဖြစ်တဲ့ တွန်းကန်တဲ့သဘောတွေကိုဒါစေစောဝါယောတလို့ဒီလိုသုံးတာအဲလိုပါဠိစာပေကလည်းကြာဝနာဝါရှိအောင်လုပ်ရတာပေါ့ဘုန်းကြီးတို့ဥပမာလေးပြောမယ်ဒီသီလတောင်းတဲ့ကိစ္စတွေအဟံဗန္ဒီတိတရဏိနာတဟ၅ပါးသီလတောင်းတာပဲဖြစ်ဖြစ်၈ပါးသီလတောင်းတာဖြစ်၁၀ပါးသီလတောင်းဖျားမဟုတ်ဘုန်းကြီးတို့တောင်းဖီလာဆရာတော်ကြီးကနေရေးထားကြတာဖျားဟောလို့လို့ပြန်တာဟံဗန္ဒီတို့ပါတော့အခြားနိုင်ငံတွေပါတယ်ဆိုရင်အဲ့ဒါမရှိဘူး ုန်းကြီးတို့နိုင်ငံဆရာတော်ကြီးတွေကဘာကိုရည်ရွယ်ရေးခဲ့လဲဆိုကိုလူမျိုးတွေဘဝဆက်ဆက်မှာဒီပါဠိနိရုဒ္ဓိပရိသမီတာညံလို့ခေါ်တယ်ဒီဘုရားဟောတရားတော်တွေမတင်ရပဲနဲ့အလိုလိုတက်မြောက်အောင်လို့ဒီပါဠိစကားတွေတုံနှုံတာဒီစကားတွေကြားဝနာဝရှိပြီးတော့ဘယ်ဘဝရောက်ရောက်ပါဠိစကားအတန်ကြားနေဘုရားရှင်ကဒီမာဂရဘာသာနဲ့ဟောခဲ့တာဟုတ်ဟုတ်ရဒီစကားတွေပါရမီ ဖြစ်တောင်းလို့ တောင်ဗီလာဆရာတော်ဆိုနာမည်ကြီးပါပဲဟိုဘက်ခေတ္တအင်းဝခေတ္တဒီဆရာတော်ကြီးကနေရေးထားခဲ့တာဟံဘာနိတိတရဏိနာတဟပိသတိလဟံမနိတိတရဏအထင်ကသမဏကနာကိုရင်လေးစီဟံမနိတိတရဏတဟဓာတာတာမရိရပပိသတိလဆရာတော်ကြီးရေးခဲ့တာဒါကဘုန်းကြီးတို့လည်းဆရာသမားတွေအစဉ်ဆက်ပြောခဲ့တဲ့စကားအရာသိတာဟုတ်လို့ဆိုမသိဘူး ရည်ရွယ်ချက်ကဆရာတော်ကြီးကကိုယ်လူမျိုးတွေဒီပါဠိစကားအဂရဘာသာနဲ့ရင်းနှီးအောင်တစ်ချိန်မှာဘုရားကဒီလိုတရားနဲ့ဟောလိုက်တိုင်းကလေးတန်တီသွားဒီကျင့်ရင်းနဲ့တရားရသွားတယ်ဒီသဘောကြောင့်ခါလီလီပါဠိစာပြီးပါဠိစကားတွေသွားရင်လည်းပဲသိခံပြီးနားထောင်ဘုန်းကြီးတို့စကားတွေအများကြီးပဲရှိတယ်နော်ပါဠိစကားတွေရောနေဥမာဆိုပါတော့ဟောဒီကောင်မလေးကမန္တကြီးလိုက်တာဆိုချက်ချင်းသိတယ်သူ့ပုံကိုလှမ်းမြင်လိုက်တယ် မာနဆိုတဲ့စကားပါဠိစကားပဲနော်မာနရဲ့အဓိပ္ပာယ်ဖွင့်စမ်းပါဆိုအများကြီးဖွင့်ရမှာသူမောင်းမောင်းမှာပြောတယ်ဟုတ်လားမတူများကိုထင်မြင်သေးတဲ့စကားတွေပြောတာထင်မြင်သေးတဲ့အကြည့်တွေကြည့်တာထင်မြင်သေးတဲ့မူရာတွေနဲ့ဆက်ဆံတာအများကြီးပဲမာနရဲ့အဓိပ္ပာယ်ဖွင့်ရတယ်ဟောသူမာနကြီးတယ်ဆိုသိပြီအဲ့ဒါသူပုံဆောင်လန့်မြင်လိုက်သူကဘယ်လိုပုံစံလဲတခါလေးကိုမြင်သွားအဲ့ဒါပဲပါဠိစကားတွေကဘုန်းကြီးတို့အများကြီးပဲလွှမ်းမိုးနေတယ် နော်တခါတခါကြရင်တော့ဟိုအတိတ်ပဲတမျိုးဖြစ်သွားတဲ့စကားတွေလည်းရှိတယ်။အဲသူအမြင်ကတ္တနဲ့ဥပ္ပခါပြုတ်တာလေဆိုတာကြတမျိုးဖြစ်သွားတယ်။တော့လည်းမကြည့်တော့တကယ်တော့じゃဒီဗြဟ္မဇိုတရားတွေဥပ္ပခါအဲ့ဒီလိုမဟုတ်ဘူးဗျာ။ဗြဟ္မဇိုတရားဥပ္ပခါကြတော့သူ့ပုံမှာချစ်တာလည်းမရှိဘူးမုန်းတာလည်းမရှိဘူးမေတ္တာလည်းထားလို့လည်းမရဘူးဥပ္ပခါလည်းအဲ မုရိတာလည်းပွားလို့လည်းမရအောင်တနာကျင်တာစိတ်လည်းထားလို့မရအောင်မုံနဲ့မိုက်တဲ့ဆိုးတဲ့လူတွေစိတ်ဓာတ်ညံ့တဲ့လူတွေဥပ္ပခါကသူနဲ့ပတ်သက်ပြီးတော့ကံတိုင်းဆင်ញင်တာဥပ္ပခါလို့ခေါ်ဟောသူလောက်တဲ့ကံသူခံမှာပဲသူမကောင်းတာလုပ်နေသူခံမှာသူမကောင်းတာပြောနေသူခံမှာကံတရားတိုင်းဆင်ញင်တာအဲ့ဒီမှာတော့ဘုန်းကြီးတို့လူမျိုးတွေကလွဲနေဒီကောင်မငါမြင်ကတ်တာနဲ့ဥပ္ပခါပြုတ်တာဆိုလောကလက်မကြည့်အဲ့ဒါတော့တော်တော်လွဲသွားတယ်ဒါမျိုးတွေတော့ရှိတော့ အယူဆတွေဒိဗယ်တွေတိကျမသိလို့သင်ညာမင်းကပြောရင်းနဲ့လွဲသွားတာပေါ့အဲထားပါတော့အခုပြောချင်တာဗာလဲဆိုတော့သွားခြင်းနဲ့ဆိုရင်ရက်ခြင်းနဲ့ဆိုရင်စိတ်လေးရင်ဖြစ်ပါတယ်သွားခြင်းနဲ့စိတ်ရက်ခြင်းနဲ့စိတ်ဒီစိတ်ကြောင့်မို့စေတစာဝါယောဓာတ်ထောက်ကောင်တွန်းကောင်မှုနဲ့အစဉ်စဉ်ဖြတ်သွားသွားခြင်းနဲ့စိတ်ဟိုဘုန်းကြီးလက်ပဲကြည်လိုက်ပေါ့ဘုန်းကြီးလက်ရှေ့ကိုတွန်းခြင်းနဲ့ဆိုစိတ်ကအရင်ဖြတ်ပြီးတော့ကလက်ကြီးဒီလိုတွန်းလွန်တာစိတ်ကခိုင်းတဲ့အတိုင်း နော်ဒီလိုတုံးသွားတကယ်လို့လေဖြတ်သွားရင်ဒီလက်ချက်တုံးလို့မရအောင်လေဖြတ်သွားခြေောက်ရက်လည်းသွားလို့မရအောင်ဒါကြောင့်စေတစာဝါရောစိတ်ကြောင့်ဖြစ်တဲ့ဝါရောရုပ်လို့ခေါ်တယ်တုံးလိုက်တာစိတ်ကြောင့်မို့စေတစာဝါရောရုပ်တွေအစင်းစင်တုံးကံပေးလိုက်တာခြေောက်ရက်ရွေ့သွားသွားခြင်းနဲ့စိရက်တယ်ဆိုရင်စေတစာဝါရောလည်းဒီလိုတုံးထိုးပြီးတော့ဖြည်းဖြည်းချင်းရက်သွားတော့အဲ့ဒီသဘောမျိုးဒါကြောင့်မို့သွားခြင်းနဲ့စိတ် သွားတော့မယ်ရတော့မယ်ဆိုရင်သွားခြင်းနဲ့စိတ်ရခြင်းနဲ့စိတ်ရင်ဖြစ်တယ်အဲ့ဒီသွားခြင်းနဲ့စိတ်ရခြင်းနဲ့စိတ်ကြောင့်စိတ်တော်ဝါယောတတရားအစင်းစင်တွန်းကံပေးလိုက်တော့တွန်းလှမ်းနဲ့သွားတဲ့ရုပ်တွေဖြစ်လာတယ်မတရတဲ့ရုပ်တွေဖြစ်ပေါ်လာတယ်အဲ့ဒီရုပ်တွေကသူတစ်ခုတည်းဖြစ်တာမဟုတ်နော်ကြံတဲ့ဓာတ်တွေနဲ့တွဲဖြစ်တာမတရရင်လည်းတွန်းကံတဲ့သဘောလည်းတည်တွေ့တာပဲလှမ်းရင်လည်းတွန်းကံတဲ့သဘောကြံတဲ့ဓာတ်သဘောတဘာဝလည်းတည်တွေ့တယ်တမာရီအားကောင်းမှတွေ့တယ်နော် အဲကြောင့်ဘုန်းကြီးတို့တမာရီတမာရီတမာရီနဲ့ခဏခဏပြောတာဒီအကြောင်းအရာတွေတမာရီမရှိတော့ဒါသဘောတဘာဝတွေအများကြီးမမြင်ဘူးတမာရီရှိလာရင်တော့မမြင်ပါနဲ့ဆိုလို့ကမရဘူးအများကြီးမြင်လာလိမ့်အများကြီးဆိုအများကြီးပဲမြင်တယ်အဲဒါကြောင့်မို့ကြိုးစားလည်းမှတ်စစ်ခြင်းနဲ့တမာရီရအောင်လည်းလှုပ်စစ်ခြင်းနဲ့အဲဒီမှာထက်ကရာပြောတဲ့ဥပမာလေးဘုန်းကြီးပြောပါဦးမယ်နော်ထက်ကရာဘာပြောသွားလဲလှဲတဲ့စီမှာနွားနှကောင် ဘုန်းကြီးတို့နိုင်ငံမှာတော့ရှိပါတော့ဒီမှာတော့တော်တော်ရှားသွားပြီလဲကိုနွားတို့နွားတွေတွေ့တော့တွေ့တယ်လဲမတွေ့ရဘူးပေါ့လဲတစည်းမှာနွားနှကောင်ကထားတယ်တတ်ထားတယ်ပေါ့ဗျာထံမိုးပါလူတယောက်ကလဲပေါ်မှာထံပြီးမောင်းတယ်လဲသွားစေခြင်းဘာလို့လဲနွားကိုမောင်းရတော့လဲရစေခြင်းဘာလို့နွားကိုရခိုင်းရတာအဲတော့လူကနွားကိုသွားအောင်မောင်းတော့ လူကသွားမောင်းတော့နွားကသွားရတယ်ပေါ့ဗျာနွားကသွားတော့ပါလှဲကြီးကလိုက်ပါတာဒါကိုလူတွေကပြောတော့ဟာဟိုမှာဘယ်သူလှဲကြီးသွားနေပြီတကယ်လှဲကမသွားတော့ဘူးဗျာနွားကဆွဲသွားတာနွားကလည်းဒီတိုင်းဆွဲတာမို့လူကမောင်းလို့ဆွဲတာအဲ့ဒီဥပမာနဲ့မေးတာနော်တကယ်တော့လှဲရမသွားတာဘူးဘယ်သူကဆွဲလဲလှဲရသွားအောင်နွားဆွဲနွားလည်းသူကသူသွားတာမဟုတ်ဘူးဘယ်သူကခိုင်းတယ်လူကခိုင်းတယ် လူနဲ့ဘာနဲ့တူလဲဆိုနော်နွားမောင်းနဲ့လူနဲ့စိတ်နဲ့တူတယ်နွားကဘာနဲ့တူလဲဝါယောဓာတ်နဲ့တူတယ်ဝါယောဓာတ်နဲ့တူဂျန်နဲ့လှဲရပါလာအဲ့ဒါဂျန်နဲ့ဓာတ်သဘောတဘာဝတွေပေါ့လှဲရပါနဲ့တူလဲရုပ်ခန္ဓာကိုယ်မှာဖြစ်တဲ့အခြားဓာတ်တွေဒီလိုဥမာပေးတာပြန်နားထောင်မယ်နော်လှဲတစည်းပေါ်မှာလှဲတစည်းကိုဘာလဲနွားနှကောင်ကထားတယ်တတ်ထားတယ် လဲပေါ်မှာလူတယောက်ကတက်ထိုင်ပြီးမောင်းတယ်လဲကိုသွားချင်သွားစီချင်တော့ပါလဲနွားကိုမောင်းရတယ်လဲကိုရက်စီချင်နွားကိုဆွဲရလူကသွားအောင်မောင်းတော့ဘာဖြစ်လဲနွားကသွားတယ်နွားကသွားတော့လှဲကြီးကလိုက်ပါသွားတယ်ဒါကိုလူတွေကပြောတာကဟုတ်လားဟာဘယ်သူလဲကြီးသွားတယ်ဘယ်သူလဲကြီးထွက်သွားပြီဘယ်သူလဲကြီးတော့ဟိုနာရက်နေတယ်ဒီလိုပြောတာတကယ်တကယ်ကြတော့လှဲရတော့ဘာမှမလုပ်တတ်ပါဘူး နွားကသွားတော့လှဲပါတယ်ဒါပဲလှဲရတော့သွားတာရတာမလောက်တော့နွားကရလို့လှဲရရသွားတာပဲဒါပေမဲ့နွားကလည်းသူ့အသူရတယ်လူကရခိုင်းလို့ရတာလူကသွားခိုင်းလို့သွားတာပဲအဲတော့ခုနကစိတ်သဘောနဲ့ပြန်ကြည့်အောင်သွားခြင်းနဲ့စိတ်ကြောင့်စိတ်စဝါယောဓာတ်တွေဖြစ်တယ်စိတ်စဝါယောဓာတ်တွေနဲ့အတူဉာဏ်နဲ့ဓာတ်တွေဖြစ်တယ်ဒီ၃ချက်နဲ့ပြန်ဥပမာကယူ လူနဲ့ခုနက နွားမောင်းနဲ့လူနဲ့စိတ်နဲ့တူတယ်နွားကစေတဇဝါယောဓာတ်နဲ့တူတယ်လှဲကြီးကရုပ်ခန္ဓာကိုယ်မှာဖြစ်တဲ့အခြားဓာတ်သဘောတဘာဝတွေနဲ့တူတယ်ဒါလေးမှတ်ထားအောင်အဲ့ဒီသဘောတွေသိထားရင်ဟုတ်လားအဲ့တော့သွားခြင်းနဲ့စေကြောင့်မို့စေဇဝါယောဓာတ်တွေဖြစ်တယ်စေဇဝါယောဓာတ်တွေ နဲ့အတူကြံတဲ့ဓာတ်တွေလည်းဖြစ်တယ်ဒါပဲဣရိယာပုတ်ကဘယ်ဣရိယာပုတ်မှမှဒီတိုင်းပဲသွားတွေ့တယ်သွားခြင်းနဲ့စိတ်ကြောင့်မို့စေစာဝါယောဓာတ်တွေဒီလိုတွန်းထိုးသွားတယ်ဒီလိုလေးတွန်းထိုးသွားတယ်ဒီသွားရင်လည်းပူပူပြီးတော့တွန်းလိုက်တာအေးပြီးတွန်းလိုက်တာမှာနင်းလိုက်တော့မာသွားတဲ့သဘောကြီးကျန်တဲ့ဓာတ်သဘောသဘောတွေကုန်သိတာရက်တယ်ပဲကြည်လိုက်နော်ရက်ချင်တဲ့စိတ်လေးရင်ပြခုဘုန်းကြီးတို့ထိုင်နေကြတယ်ရက်ချင်တဲ့ရက်ချင်တဲ့စိတ်လေးဖြစ်တယ်ရက်ချင်တဲ့စိတ်ကြောင့် နော်ရုပ်စိရဝါရောဒီလိုတွန်းထိုးပြလိုက်တွန်းထိုးပြီးနော်လေဖြတ်သွားရင်ဒါဘယ်လိုမှထားလို့မရဘူးဒီတိုင်းပုံလဲနေတာအဲ့လိုတွန်းထိုးတဲ့သဘောနဲ့တူကြံတဲ့မာရာပြော့တာဒင်းတာတောက်တာအကုန်လုံးတွေ့ရဒါပဲသူဖရာဟောတာနော်ထိုင်မယ်ဆိုလည်းဒီတိုင်းပဲထိုင်နေတဲ့စိတ်ရင်ပေါ့ထိုင်နေတဲ့စိတ်ဟောဈဉာရှောင်းနေဒီလာတယ်ထိုင်နေတဲ့စိတ်လေးပေါ့လာအဲ့ဒါထိုင်ချလိုက်တယ်ဖြည်းဖြည်းနဲ့ထိုင်ချသွား စေရဝါယုတတဲ့တွန်းထိုးပေးလိုက်တော့အောက်တဲ့ထိုင်ရသွားထိုင်ရသွားရင်လေးထိုင်တာပေါ်ထိုင်တာလေးထိုင်တာများပါတယ်နော်တင်ထိုင်တောင့်တင်းပြီးဖြည်းဖြည်းချင်းထိုင်ဖို့တည်တာဟာပြောတွေကိုတောင့်တင်းပြီးမနေနဲ့မထိုင်နိုင်အောင်ဖြစ်တာတချို့ယောဂီတွေကပြောသေးတယ်ဟာဒီလိုဈဉ္ညာမှတ်တာဗျာဘာမှမတွေ့ရဘူးဘာမှမသိဘူးဘိုင်းလာရမှာဆရာတို့ကြီးချမ်းမြေစလာလာလာသိအောင်ငါပြသိအောင်ပြမယ်အဲ့ရနေဖြည်းဖြည်းချင်းထိုင် ရှင်ပြရှင်ထိုင်သွားပြီပါအများကြီးတွေ့ရဟိုဟိုကအောင်တရားတောင်ပူတာတွေလေးတာတွေရှုပ်ရှက်ခတ်နေအောင်တွေ့အဲ့ဒါမျိုးခိုင်းတယ်ဟောဟောဒီလိုဖြည်းဖြည်းချင်းလေးဆန့်ကြည့်လိုက်အများကြီးတွေ့တယ်ဖြည်းဖြည်းချင်းဆန့်တက်တီလေးနဲ့ဆောင်းကြည့်ဖြည်းဖြည်းချင်းတက်တီလေးနဲ့ခွေးကြည့်အများကြီးတွေ့ဓာတ်သဘောတဘာဝတွေမြင်အောင်ရှုတာပေါ့ဒါကိုပြောတာနော်ဣရိယာပုတ်၄ပါးရှုတဲ့အခါဒီဓာတ်သဘောတဘာဝတွေမြင်လွယ်တယ်အဲ့တော့လည်းဒီတိုင်းမအိပ်ရတယ်ဘယ်တော့မှအိပ်ချင်တဲ့စိတ်ဖြစ်နေအိပ်ရတယ်လှည့်ချတယ် ခါရဲအချင်းနဲ့စိတ်ရှိပြီမဲ့လို့လှဲလို့မရဘူးလေဖြတ်ထားတယ်တယောက်ယောက်ကိုလှဲပေးရတာဒါတွေလည်းရှိတယ်လှဲချတာနဲ့တူနော်တောင်းတင်လဲသွားတယ်ပူလဲသွားမအေးလဲသွားတယ်ဒါတွေလည်းရှိတယ်အဲ့ဒီနေရာမှာတကူပြောစရာရှိတာကဒီတရားမှတ်တဲ့ပုဂ္ဂိုလ်နဲ့မမှတ်တဲ့ပုဂ္ဂိုလ်ကွာခြားချက်လေးပေါ့ဣရိယာပုတ်ရှုတဲ့နေရာမှာရှုတာတော့ခုန၃ချက်ပဲနော်။ဘာရှုမလဲ။ပရမအိတ်ခြင်းနဲ့စိတ်၊သွားခြင်းနဲ့စိတ်၊ရက်ခြင်းနဲ့စိတ်လေ လျောင်းခြင်းတဲ့စိတ်ခုနဣရိယာပုတ်၄ပါးပေါ့သွားခြင်းတဲ့စိတ်ရက်ခြင်းတဲ့စိတ်ထိုင်ခြင်းတဲ့စိတ်လျောင်းခြင်းအိတ်ခြင်းတဲ့စိတ်ပေါ့ဒါပါနံပါတ်1ခြင်းစိတ်ခေါ်တဲ့စိတ်ဥခေါ်တဲ့ဒါအောင်မြောင်ရှိပဲဒုတိယကစေတစာဝါယောတစိတ်ကြောင့်မစေတစာဝါယောတတွေတွန့်ထိုးပေးတယ်လှည့်ချတဲ့ထိုင်တယ်နံပါတ်3ဉာဏ်နဲ့ဓာတ်ဘာဝတွေဒီ၃ချက်မြောင်ရှုဒါပဲဒါလေးတွေဘယ်လောက်မြင်မလဲအနေဆဒုက္ခအနတ္တမြောင်ရှု အနည်းဆုံးတော့နေစာမရောမမြင်ညွတ်ထားတယ်ဒါလေးပေါ်ပြီးပြောပေါ်ပြီးပြောဒီလိုလေးစိတ်ကညွတ်ထားတွေ့ပါတယ်လေးကျင့်များရင်တွေ့တယ်ဒီမှာဒီမှာနောက်ဒီမှာပြောစရာရှိတာအရှင်မြတ်ဒီနေ့ဆိုတာမန်လူတွေတာမန်ပုံကိုယ်တွေလည်းသွားရင်သွားမှတော့သိတယ်မဟုတ်လားဘုရားဒီမှာကိစ္ဆန်တော်ကကိစ္ဆနာတိပစာတိသွားရင်သွားမှသိရမယ်ထီတော်ကထီတော်မိတိပစာနာတိရရင်ကြမ်းမှသိရပြီးတော့ နိသိဏောဝနိသိဏောမိတိပစ္စာနိုင်ထိုင်ထိုင်မှန်းသိရမယ်တရားနောဝတရားနောမိတိပစ္စာအေးအေးမှဒါလူတိုင်းသိတာပဲဗျာဘာဒါဝိပဿနာပြောနေအောင်ပါလားနောက်ဒီတဲ့ပြောစရာရှိသေးခွေးတို့ကြောင်းတို့ကတရိษာနေလည်းသိတာပဲသူတို့သွားရင်ဘာမှသိတာပဲเนาะရရင်ရမှန်းသိတာပဲအိမ်အိမ်မှန်းသိတာပဲအဲ့တော့တရားမမတ်တဲ့ပုဂ္ဂိုလ်မှတ်တဲ့ပုဂ္ဂိုလ်အတူတူပဲမဟုတ်လားဒါမျိုးမေးစရာရှိတော့ ဝိပဿနာမရှိဘဲနဲ့ခွေးတို့ကြောင်းတို့တာမန်လူတွေသွားတာလာတာနေတာထိုင်သွားတာတို့ရထာတို့အိတ်ထာတို့ဒီလိုသိတာကတော့တာမန်သိပဲဗျနော်သူတို့သိတာကတတိနဲ့စောင့်ကြည့်တာမဟုတ်ညာနဲ့စောင့်ကြည့်တာမဟုတ်တဲ့အတွက်နော်ငါသွားနေတယ်သူသွားနေတယ်ဘယ်သူသွားနေတယ်ဒီလိုပုဂ္ဂိုလ်တ attva ဆိုတဲ့အယူအဆဆွဲလာမပြောက်ဘူး ပြီးတော့ငါကောအတ္တကောင်ဆိုတဲ့အတ္တတင်ညာလည်းမပြောက်ဘူးငါသွားနေတယ်သူသွားနေတယ်ဆိုတဲ့အရာလည်းမပြောက်ဘူးမပြောက်တော့ဝိပဿနာညာမဖြစ်ဘူးပေါ့ဗျာဝိပဿနာညာမဖြစ်တော့ခုနပုဂ္ဂိုလ်တ attva အနေနဲ့လည်းမပြောက်ဘူးငါကောင်အတ္တကောင်ဝိညာဉ်ကောင်ဆိုတာလည်းမပြောက်ဘူးဒါကြောင့်ဝိပဿနာလို့ပြောလို့မရဘူးဝိပဿနာညာမဖြစ်တဲ့အတွက်ဝိပဿနာညာလို့ပြောလို့မရဘူးနော် ဝိပဿနာဉာဏ်ကြတော့ရှုမှတ်မှုတတိလည်းပါမယ်အသိဉာဏ်လည်းပါမယ်နော်သူတို့ကကြတော့တတိပဋ္ဌာန်လို့လည်းပြောလို့မရဘူးဒီပေါ်မှာဆွဲမြဲတဲ့တတိမရှိဘူးဉာဏ်လည်းမပါဘူးဒါကြောင့်တတိပဋ္ဌာန်လည်းမဟုတ်ဘူးတကယ်ရှုမှတ်နေတဲ့ပုဂ္ဂိုလ်ရှုမှတ်နေတဲ့ပုဂ္ဂိုလ်လည်းခုနကသွားရင်သွားမှန်သည်ထိုင်ထိုင်မှန်သည်ဆိုတဲ့နေရာမှာပုဂ္ဂိုလ်တ attva ငါတို့ကယောက်ျားမိန်းမပြောက်အောင်ရှုရတယ်နော် ဒါတွေကိုပျောက်သွားမှကိုယ်ကလည်းဝိပဿနာဉာဏ်လို့ဝိပဿနာလို့ပြောလို့ရတယ်ပျောက်အောင်မရှုနိုင်တော့မထုဘူးဗျအတူတူပဲသူတို့ပြောသလိုပဲပြောလို့ရတာဘာထုတော့မရှုမှတ်တဲ့ရှုမှတ်တယ်လို့ကိုကအဲ့ဒါတွေအဲ့ဒီအယူဆဆွဲလာနေပျောက်သွားဒါဆိုဓာတ်သဘောတော်ကမြင်သွားလို့ရှိရင်ငါတပတ်ယောက်ျားမိန်းမအကုန်ပျောက်တယ်ဟောဓာတ်ကြီးလဲပါတယ်ငါခန္ဓာကဘာမှမရှိပဲပူရာကြီးတာတောက်နာနေတာဒါပဲရှိတာပဲအလိုလိုကိုပုဂ္ဂိုလ်တ attva ပျောက်သွားတယ်ဗျ ဘုန်းကြီးတို့ခွာကန်းစရာမလိုဘူးဒါသဘောတဘာဝတကယ်တိတိကျကျမြင်သွားရင်သွားတာပဲဖြစ်လာတာပဲဖြစ်အိတ်တာပဲဖြစ်ထိုင်တာပဲဖြစ်ရပ်တာပဲဖြစ်ဒီလိုတဘာဝမြင်အောင်ရှုရတဘာဝမြင်ရင်ခုနပညာပုဂ္ဂိုလ်တော်ကငါတို့ကယောက်ျားမိန်းမပျောက်တယ်အတ္တကောင်ဝิญဉ်ကောင်ဆိုတဲ့အဲလေပျောက်တယ်နော်ဝိပဿနာဉာဏ်ဖြစ်အောင်ရှုလို့ပြောလို့ဝိပဿနာဉာဏ်ဖြစ်မှဒါတွေကပျောက်တယ် ဝိပဿနာဉာဏ်နဲ့စဉ်စဉ်ဖြစ်ပေါ်လာတဲ့ခါကျတော့ရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာပုဂ္ဂိုလ်တ attva ဆိုတဲ့နော်အမည်နာမပညာပေါ့ပညာလည်းပြောက်တယ်ငါကောင်အတ္တကောင်ဝိညာဉ်ကောင်ဆိုတဲ့အတ္တတင်ညာအတ္တဆိုတဲ့အမှတ်တင်ညာလည်းပြောက်သွားတယ်ဒါကြောင့်ဒါကိုဝိပဿနာလို့လည်းခေါ်နိုင်တယ်ဒီအာယုံပေါ်မှာဆွဲမြဲနေတဲ့တတိပါတယ် ဉာဏ်နဲ့ရှင်နဲ့တတိပါတဲ့အတွက်တတိပဋ္ဌာန်လည်းခေါ်နိုင်တယ်ဒါလေးမှတ်ထားနော်အဲ့တော့ဘုန်းကြီးတို့ကဝိပဿနာဉာဏ်ဖြစ်အောင်ပွားမှာဝိပဿနာလို့ခေါ်လို့ရပါတယ်ပြီးတော့တတိနဲ့ဉာဏ်နဲ့အမြဲမပြတ်ပူးတွဲပြီးဖြစ်နေမှတတိပဋ္ဌာန်လို့ခေါ်ပါတယ်အဲ့ဒါကတော့မရှုမှတ်တဲ့ပုဂ္ဂိုလ်နဲ့ရှုမှတ်တဲ့ပုဂ္ဂိုလ်ကွာခြားချက်ပဲဒီလိုလေးမှတ်ထားမယ်ခုဝိပဿနာရှုတယ်ဆိုတော့ဘုန်းကြီးကဒါတွေမြောင်ရှုပါတယ် အဲ့ဒီလိုမမြင်သေးရင်တော့မထူးဘူးဗျာသူတို့ဟိုတာမန်ပုဂ္ဂိုလ်မရှုမှတ်တဲ့ပုဂ္ဂိုလ်နဲ့တူတူပဲရမ်းရမ်းပြောတိရိစ္ဆာန်နေလဲသူတို့လည်းသွားတာလာတာနေတာထိုင်တာသိတာပဲကိုအတိရအဲ့လောက်ပဲရှိနေနော်ဝိပဿနာဉာဏ်မဖြစ်ဘူးဝိပဿနာဉာဏ်မဖြစ်တော့ဝိပဿနာကမ္မထံလို့ပြောလို့မရဘူးပြောတာတော့တခါတခါယောဂီတို့ဘုန်းကြီးတို့ကိုယ်တိုင်လည်းကြုံမှုပါတယ်ငယ်တော့အဲ့လိုထင်တာပဲ ဟောကိုဝိပဿနာရှုနေတာပဲဒီလိုပြောတယ်တကယ်တော့ညဝိပဿနာညာမဖြစ်သေးရတော့ဝိပဿနာကမ္မဋ္ဌာန်းပြောလို့ကိုမရဘူးတချို့ကဟောဝိပဿနာရှုနေတယ်ဘာမှလည်းဝင်လေထွက်လေမှတ်တယ်ဗျာဘာသိလဲဝင်လေထွက်လေသိတယ်ဗျာဘာမှလည်းမပြောနိုင်ဝိပဿနာရှုတယ်ဘာမှလည်းဘောင်းမေရှုတယ်ဘောင်းမေရှုတော့ဘာသိလဲဘောင်းမေသိတယ်ဗျာတော့ဗျာဘာမှလည်း तू အသိညာမဖြစ်ဘူးဒါမျိုးတွေဖြစ်တာဘုန်းကြီးတို့ကိုယ်တိုင်လည်းဖြစ်ခဲ့ဘူးတယ်နော်ယောဂီတို့တွေမဟုတ်ဘူး ဒါကြောင့်ဘုန်းကြီးကနောက်ပိုင်းမှာဗာစဉ်းစားအဲအတို့တော့ကိုကိုပြောတဲ့ကိုသင်တဲ့အလှည့်ကြရင်တော့တခြားပုံကိုယ်တွေကိုလိုမဖြစ်ရအောင်သင်ပေးမှာပဲဒါကိုရည်ရွယ်ပါတယ်နော်တခါကြတရားနဲ့နဲ့နဲ့မလို့ရင်လည်းနဲ့နဲ့တာပဲလို့မှာပဲတိမှာပဲကိုယ်ကလက်ခံနိုင်တာနဲ့နဲ့တဲ့တရားတွေကတော့တာမန်ညာနဲ့တာမန်အလုံးမျိုးနဲ့လက်ခံဖို့ခက်ခဲပါတယ် အဲကြောင့်တချို့ကြလဲဘုန်းကြီးတရားတွေနားမလည်ဘူးဆိုပြီးတော့ပြေးကြလေနားလည်တဲ့ဒီပြေးတာပေါ့နားလည်မှုဆိုတာအထုမှနားလည်ပါတယ်မြင်အောင်အထုပါတယ်အဲကြောင့်ဘုန်းကြီးတို့ဝိပဿနာဉာဏ်ဖြစ်အောင်အထုခဏနာတိုက်တွန်းတယ်ဝိပဿနာဉာဏ်ဖြစ်အောင်အထုမှဝိပဿနာဆိုတာဖြစ်တယ်ဝိပဿနာဉာဏ်ဖြစ်အောင်အမထုတ်တဲ့ဝိပဿနာလို့ပြောလို့မရဘူးဆွေးမြဲတဲ့တတိ ဉာဏ်ပါတဲ့တတိဖြစ်မှတတိပ္ပံလို့လည်းခေါ်လို့ရတယ်။ဟာဒီလိုကတတိပ္ပံအထုတ်တယ်တတိပ္ပံအထုတ်တယ်လေဘယ်အာယုံမှလည်းဆွဲမြောက်လည်းမမှတ်ဘူးဆိုတော့ဘာသွားပြောမှမသိဘူးသူဟာအဲ့ဒါမျိုးဖြစ်တာပါ။အဲသူများဖြစ်တာမဖြစ်တာနောက်ထားပေါ့နော်။ဒါဘုန်းကြီးတို့မဖြစ်ဖို့အရေးကြီးပါတယ်လို့ဒါလေးပြောချင်ပါတယ်။အဲညနေကြလည်းဒီတံပစင်ဣရိယာပုတ်အကြောင်းနည်းနည်းနည်းနည်းပြောမယ်ပေါ့ဗျာ။ခုတော့ဒီလောက်ပဲမှတ်မယ်။နောက်တံပစင်အကြောင်းနည်းနည်းပြောမယ်နော်။ တံပစင်ညဆိုတာသေစိတ်မူရောင်မှတ်တာကိုပြောတာပါအသေးစိတ်မူရောင်မှတ်တဲ့အခါမှာဘုရားကဒီမှာပြောသွားတာစားတာပဲလှဲ့ဟိုရှေ့ကြည့်တယ်စောင်းကြည့်တာဖြစ်တဲ့လည်းကြည့်တာဖြစ်ဖြစ်ဒါတွေကိုသေစိတ်မူရောင်ပေါ့ရှေ့သွားတာဖြစ်ဖြစ်နောက်ဆုတ်တာဖြစ်ဖြစ်ဒါကိုတတိနဲ့ရှုသွားတယ်ခုနဣရိယာပုတ်၄ပါးကကျတော့ဒီကြာကြာသွားတဲ့ဣရိယာပုတ်မျိုးကြီးတွေပြောတယ် နော်သွားတယ်ဆိုအကြာကြီးသွားနိုင်တယ်ရတယ်ဆိုအကြာကြီးရနေအိတ်တယ်ဆိုအကြာထိုင်နေဒီဟာကြတော့ခဏအခက်တာလေးတွေစောင်းတယ်လှဲ့တယ်ကိုယ်တယ်ဆန်တယ်ဒါအသေးစိတ်မူရလို့ခေါ်တယ်နော်ပြီးတဲ့အခါကျတော့ကိုယ်တယ်ဆန်တယ်ပြီးတော့တပိတ်ကိုဘုန်းကြီးတို့ရင်တုံးကပေါ့ဗျာသင်္ကာတိပတ္တစီဝရဒါနေတင်ဒီလိုနှစ်ထပ်သင်္ကန်းကြီးတွေဆောင်းတာတို့ဆုံးခံသွားရင်တပိတ်သင်္ကန်းတွေတပိတ်တွေသင်္ကန်းတွေပြင်တပိတ်တွေဆောင်းသွားတာသင်္ကန်းတွေပြင်ဝေးရတာတို့ဒါတွေတတိနဲ့တော့မယ် ခုယောဂီတို့အနေနဲ့ပြောရင်ကိုအင်ကြီးတွေအဝတ်စားတွေဝတ်တယ်ဒါတတိနဲ့ဝတ်ရတတိလေးထားဝတ်ဒါမျိုးတွေပြောပါပြီးတော့စားတာတောက်တာတွေအကုန်လုံးပေါ့ဆေးတောက်တာရက်ထားတွေအကုန်လုံးဒါတွေတတိနဲ့နေပြီးတော့ကျင်းကြီးကျင်ငယ်ဆွမ်းတာတွေဒါတွေတတိနဲ့အကုန်ပါရတယ်တတိတံပစင်ညာအသေးစိတ်မူရဆိုအဲ့ဒါတွေအကုန်ပြောတာနော်တမန်ရမှုမျိုး သွားမှုမျိုးလျောမှုမျိုးအကုန်လုံးပေါ့နောက်ဆုံးတိတ်တိတ်ဆိတ်ဆိတ်နေသည့်တောင်မှတတိလေးနဲ့တိတ်တိတ်ဆိတ်ဆိတ် နေရတာတတိလေးနဲ့တိတ်တိတ်ဆိတ်ငြိမ်သက်တော့နေပါတတိမပိုင်လျှောက်တွေးတာလေအဲ့ဒီနေရာတော့ဘုရားကတတိနဲ့နေခိုင်းတာဘာလို့လို့ပေါ့ဗျာတတိနဲ့အဲကြောင့်ဘုန်းကြီးတို့ကတခါတခါကျဒီယောဂီကိုဘာကြည့်ရလဲဆိုဒီတချို့ညံလေးတွေပေါ့တိမ်မွေ့တဲ့အနေထားမျိုးအဲ့ဒီညံတော့ရောက်သွားရင်တိမ်မွေ့တဲ့အားလေးကိုဘာလို့မကတ်နိုင်လဲဒါပြန်ကြည့်ရတယ် ဘယ်နေရာမှာသူလွတ်နေတယ်နေရတော့စားတော့တဲ့နေရာခါကြတချို့ပုံကိုယ်တွေကြာထိုင်တဲ့နေရာဈဉ္ညာရောက်တဲ့နေရာကြာမိတယ်စားတဲ့နေရာကြာတခါမှမပြီးဘူးမေးကြည့်လိုက်တခါမှမမှတ်ဘူးတဲ့ဒီတိုင်းမှဝါစားတယ်စားနေဖို့ဆိုပါမို့လို့မြန်မြန်မြန်မြန်စားတချို့ကလည်းမြန်မြန်မြန်စားတတ်တဲ့လေ့ကျင့်ရှိတယ်အဲ့ဒီနေရာလည်းလွတ်နာအများကြီးတွေ့ရတယ်ရုပ်ကြလည်းရေချိုးတဲ့နေရာသွားလွတ်နာတွေ့တယ် ချို့ကြလည်းအခုလိုပေါ့လေဘုန်းကြီးတို့ဘုန်းကြီးကိုယ်တိုင်လည်းအခုတရားစကားပြောတဲ့ကတတိကပြောအောင်ကြိုးစားတစ်ချက်တစ်ချက်ကြလွတ်သွားတယ်။ဟာလွတ်သွားရင်တီးလိုက်ပြန်ကတ်လိုက်တယ်။ဘုန်းကြီးသာနားထောင်ကြည့်လိုက်ပေါ့နော်။တတိကပြောရင်ပုံမှန်လေးအေးစီစီထွက်တယ်တတိလွတ်သွားရင်ဟုတ်လား။မာနတန်ဒေါသတန်တွေပေါ့အတန်ဌာနာတို့မာရာတို့ထွက်လာလိမ့်မယ်။အဲ့ဒါတတိလွတ်ပြီးပြောနေတာ။အဲ့ဒါမှတ်တာ။တတိလွတ်ပြီးပြောလို့ရင်လေ။ ုန်းကြီးတို့ဆိုညနေပိုင်းတို့ဘာလို့တရားဟောရင်မဟောတာပေါ့ဗျာဘာမှလည်းစားစရာစားတာမဟုတ်တဲ့ခါကျတခါတလေတချို့တက္ကရာမတွေကသိတယ်ဘုန်းကြီးလန့်ဖုံးဆက်ပြီးတယ်ဘုန်းကြီးသားအားနဲ့တယ်ဟုတ်တယ်လို့ညနေဘာမှမစားအဲ့လိုမျိုးပေါ့ဘုန်းကြီးတတိနဲ့ပြောရင်တော့တက်တာတယ်နော်အဲ့ဒီလိုခိစ္စကြီးငယ်ခုတချို့ဆိုစကားပြောတယ်ဆောင်းနေပါလေစိတ်ပင်မလူပင်မဖြစ်တတ်တယ်အဲ့တော့တတိလေးနဲ့ပြောနေအောင်စူးစမ်းနော် လွတ်ပါတယ်ဘုန်းကြီးလည်းလွတ်တယ်ကပ်ပြောလိုက်ပြန်လွတ်လွတ်သွားလိုက်ကပ်ပြောလိုက်ဘလို့စဉ်းစားမလဲဆိုဥမာဒီမှာလူငယ်တွေပါတော့ဗောနော်ကိုက10ခုလောက်ပြောတယ်9ခုလောက်တတိကပြောမယ်ကိုတဝက်ရနေပြီလေ6ခုလောက်တတိကပြောနေကိုကအိမ်မှာကိုဘက်ကအလေးတာလာပြီလေဒါမျိုးနဲ့သွားတော့ဗောဗျာအကုန်လုံးအပြည့်ဆိုတာတော့ဖရာရဟနာများပါပဲတတိယအပြည့်ကနိုင်တယ်ကျန်တဲ့ဘုန်းကြီးတို့ ဒါမှပုံကောများတော့တခါတလေတတိပြေကမယ်တခါလေလွတ်သွားမယ်ဒီလိုပဲရှိနေမှာပဲဒီလိုပဲကြိုးစားမှာဒီတော့မှတ်ထားမယ်တတိကိုဘယ်နေရာမှမဆိုမလွတ်အောင်အခုဆို ကိုယ့်အိမ်ကို စားတာပဲလေနေ့နေ့စားလေရတာမြန်မြန်စားလေရတာပဲကိုယ့်အိမ်ကိုဆိုသူများနဲ့လူစားကြမလို့ရိတ်တာကြတော့သူကရင်ဟင်းကွက်ကကြည်ရတယ်မလောက်တလောက်ဆိုရင်ဒေါသတွေဖြစ်အကုသိုလ်တွေဖြစ်နေ ကိုယ်ရင်ကိုယ်ကျတော့အေးအေးဆေးဆေးကိုယ်စိတ်ကြိုက် အမှတ်တတိလေးနဲ့စားပေါ့နော်ဘယ်သူမှကိုယ်အချိန်ကန့်တတ်ထားတာမဟုတ်အဲ့လိုမျိုးလေးနဲ့စားပါအဲ့ဒီလိုတကယ်တကယ်ကျတော့ဘုန်းကြီးတို့ကိုယ်ကအလေးကျင့်လုပ်ပေးတာနော်တရားစခန်းဆိုတာနေစဉ်ဘဝမှာအရေးကြီးတယ်နေစဉ်ဘဝမှာဒါတွေပါသွားဖို့နေစဉ်ဘဝကြအထူးနှိမ့်စရာမလိုပါဘူးအတိလေးကပဲအခုဘုန်းကြီးစကားပြောသလိုပေါ့တရားဟောတာတလုံးချင်း ပျော်နေအကြာကြီးပျော်နေတော့ဘယ်လိုလုပ်ပြီးတော့မှာပုံမှန်တိုင်းပြောရမှာပေါ့ပုံမှန်တိုင်းပြောပြီးဒါလေးအသိကပ်ကြည့်ရမှာနော်အဲ့ဒါလေးလေ့ကျင့်လုပ်ပြီးအဲ့ဒါဆိုရင်တိုးတက်သွားနိုင်မယ်အရာအလုံးကိုတတိကနိုင်လို့ရင်ဒီထိုင်တဲ့ခါလို့ဈဉ္ညာလျှောက်တဲ့ခါကျတိတ်တိတာတာဒါကြောင့်ကမ္မဋ္ဌာန်းဆရာဒီတမ္ပစညာပပပိုင်းမှာတွန်းရတယ်တမာရီလေးအကောင်းလာတယ်နည်းနည်းချင်းတွန်းရတာပေါ့လေပထမတော့သဘာဝသိအောင်လုပ် နောက်ကြတော့အကြောင်းလေးတွေသိအောင်ချင်းစိတ်လေးတွေစိတ်ကူးလေးတွေလိုက်သိအောင်လို့ဆမ်းပါနော်သွားခြင်းတဲ့စိတ်လေးလှမ်းခြင်းတဲ့စိတ်လေးတွေထိုင်ခြင်းတဲ့စိတ်လေးတွေဝင်လေထွက်လေဆိုရှူသွင်းခြင်းတဲ့စိတ်လေးတွေသိပြီးရှုစေခြင်းတဲ့နောက်ပိုင်းညာအဲ့ဒါကြအကြောင်းကျိုးသိလာနိုင်မယ်အဲ့ရနေတဆင့်တက်ပြီးတော့ဒီအသေးစိတ်မူရာလေးတွေဒီချိုးတာတွေလိုက်မလွတ်စင်နဲ့အဝိစာဝတ္တာတွေလဲတာတွေမလွတ်စင်နဲ့အချင်းချင်းငယ်ဆွမ်းတာတွေမလွတ်စင်နဲ့နော်ဘယ်နေရာမှာဆို နိုးစားနဲ့အိတ်တီထအောင်မလွတ်အောင်လုပ်ရတယ်သွားတာလာတာနေတာထိုင်တာတကားပိတ်တာဥမာတကားခုချိန်ကလည်းစာလေးကျင်လေးလောက်တာနော်ကိုရင်ကိုတကားပိတ်တာစာတချို့ကတော့ဒီတိုင်းပိတ်တိုင်းဒုံတိုင်းနဲ့ဒုံပြီးဒီလိုလှုပ်လိုက်အတန်နေဆူညာတာတခြားပုံကိုယ်တွေလည်းအနောက်ရှက်ဖြစ်တယ်ခုချိန်နဲ့လေးကျင်တာတာပိတ်လိုက်ဒီတိုင်းပဲတတိလေးနဲ့သားလေးဒုံပိတ်လိုက်ဒီတိုင်းပဲဒုံကလေးလည်းပိတ်လိုက်တဲ့ဒီတိုင်းပဲ အဲ့တော့တုံးလည်းပြေးလိုက်တော့ကိုယ်လည်းတတိလွတ်သွားတယ်ဂျန်တဲ့ပုဂ္ဂိုလ်တွေလည်းနှောက်ရှက်ဖြစ်တယ်ကိုဖြည်းဖြည်းဖြည်းတာတာလေးလို့နော်အထူးနေကြတော့မလို့ပေါ့ပုံမှန်တိုင်းတော့ရင်တတိကနေလည်းပြီးတာပါအတန်မမီအောင်ထိမ့်ပိတ်တာအတန်မမီအောင်ထိမ့်ထိမ့်ဖွင့်တာတော့ဘာလို့လို့ပေါ့လေပကံခွဲရောက်စေတာစားပြီးတော့အရာရာတတိကပ်ပါအထူးသဖြင့်ဘုန်းကြီးတို့လေ့ကျင့်လို့စေချင်တာဒီစကားပြောတဲ့နေရာတွေပေါ့ စကားပြောတဲ့နေရာတတိကပြောလို့ရှိရင်များသောအားဖြင့်ဒီတူနဲ့တူဆက်ဆံတဲ့အခါမှာမပြေမလည်မှုတွေဖြစ်ကြတာဒီအပြောမတတ်တာတွေကများတယ်ပြောမတတ်တာဆိုပါလေတတိလို့ပြီးပြောတာပေါ့ဗျာတတိလို့ပြီးငါအမှတ်တမဲ့ပြောမိတာပါပြောမိတာတော့အမှတ်တမဲ့ဟိုမှာလွန်းကြုံကုန်ပြီကိုယ်စကားကြောင့်ဒါမျိုးတွေဖြစ်တတ်တယ်ဒါတော့အမှတ်တမဲ့မဖြစ်အောင်အမှတ်လို့ပြီးပြောတာမဖြစ်အောင်ခုတည်းဘုန်းကြီးတို့ဒီလေးအလေးချင်းလောက်ကြမယ် ပြောတာလည်းလေ့ကျင့်တတိလေးနဲ့ထားတတိလေးနဲ့ပြောစားတာတောက်တာတတိလေးနဲ့ဘယ်မူရမဆိုပေါ့နော်ဒါကြောင့်မို့ရှေးရှေးသူတော်ကောင်းကြီးတွေဘုန်းကြီးတလောကအရိယဝတ္တတရားတွေမှာအရိယသူတော်ကောင်းကြီးတွေကြတော့သွားတဲ့နေရာလာတဲ့နေရာထိုင်တဲ့နေရာအိတ်တဲ့နေရာဘယ်နေရာမှတတိမလွတ်ဘူးဘယ်မူရမှတတိမလွတ်ဘူးဒါကြောင့်မို့လဲအရိယသူတော်ကောင်းလို့ခေါ်တော့ဒါကောင်းတဲ့မူရတွေကြဖြစ်နမကောင်းတဲ့မူရမဖြစ်ဘူး အဲ့ဒါကြောင့်အရိယာသူတော်ကောင်းဘုန်းကြီးတို့လည်းအဲ့လိုကျင့်နိုင်လို့ရင်အရိယာသူတော်ကောင်းတွေကနေနီးမျိုးနဲ့နေနိုင်တာပေါ့နော်အဲ့လိုနေသွားဖို့ရည်ကြည်တယ်နေသွားရင်နံပါတ်1ကိုစိတ်ချမ်းသာတယ်နံပါတ်2ကြတော့ဗာလေကိုနဲ့ပတ်သက်တဲ့လူတွေကိုနဲ့တရားကိုလည်းတရားရှိရာရောက်ကိုနဲ့ပတ်သက်တဲ့လူလည်းစိတ်ချမ်းသာရခါတလေကြတော့ဟိုကကိုကတရားလုပ်တယ်ပြောနေတယ်စိတ်ကထစ်ကလေးကြီးသူများတဲ့ပိုးတို့နေကြီးလို့မကောင်းဘူး အဲ့တော့သားသမီးတွေကပြောမှအမေဆိုအမေကလည်းတရားမှတ်နေပြောစိတ်တူတာလည်းလွန်ပါရောဆိုဘုန်းကြီးတို့လည်းဒီတိုင်းပါရှင်ပြကမ္မဒန်းဆရာလာလုံးနဲ့စိတ်တူတာလည်းကြည့်မကောင်းပါဘူးကမ္မဒန်းဆရာတွေဒကမာကြီးတို့ဒကာကြီးကဘုန်းကြီးပါပြောပြလဲအင်းဒကာကြီးတို့ဒကမာကြီးကနည်းနည်းတော့ဘုန်းကြီးတို့ကမ္မဒန်းဆရာတွေဆိုဒေါသလည်းမကုန်သေးဘူးစိတ်တူပြန်နဲ့တူပြန်ပြီးပြောကအဲ့တော့ဘယ်လိုမှမလွယ်ဘူးဘာဖြစ်ဖြစ်ဘယ်လိုဘယ်လိုပြောပြောကိုတတိနဲ့အာယုံ အာယုံမှာတတိကတ်နေပေါ့ဘာလို့လို့ဘာပြောပြောအဲ့လိုတွေးတွေးအဲ့လိုနေနိုင်ပေါ့နော်အဲ့ဒီနေ့ဟောပြောဆွဆုံပါတယ်တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ရသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဘုရားပြေစနေပြရပါလို့ရှင်ဗျာအဲဘုန်းကြီးတို့ရှစ်တန်းလူတွေတော့မိုးချုပ်သွားပြီနော် အလုံးဆူတောင်းပြီးတော့အမြပေးဝေးအိမ်အောင် ဒီဘက်ပိုင်းကလူတော့ပြီးတော့စဉ္ညာဆက်လျှောက်အလုံးလိုက်ဆုံးမယ်တိဓမေဘုံညာတိဓမေဘုံညာအိဗာနတ္တာနိဗ္ဗာနတ္တာပစ္စယောပစ္စယောဟောတုဟောတုတိဓမေဘုံညာတိဓမေဘုံညာသဗ္ဗတတ္တာနံသဗ္ဗတတ္တာနံ ပါစီမပါစီမသဗ္ဗေတတ္တသဗ္ဗေတတ္တဒုက္ခိတဒုက္ခိတဝန္တုဝန္တုညာတယောညာတယောမြောက်ကုသိုလ်အမြာအမြာအမြာပြုတော်မူကြပါကုန်တော် Sadhu, sadhu, sadhu. Buddha, amya, amya, amya. Yurom buja bhagavano. Sadhu, sadhu, sadhu. Buddha, amya, amya, amya. Yurom buja bhagavano. သာဓုသာဓုသာဓုအလုံးချမ်းသာချမ်းသာကြပါစေ။ပြောရဲချမ်းသာချမ်းသာပါ။ကြပါပြီ။နောက်တန်းပြီးဈဉ္ညာ6ကို9နိုင်ချမ်းသာပြန်ထိုင်ကြပါမယ်။